နေ့ဒီတော့ဓမ္မကမ္မထလင်းစဉ်ကနေပြီးတော့ဒုတိယအကြိမ်ဇူးနဲ့ပေါ့နော်နေ့တကူတရားစကံ10စကံပရမနေ့ညနေပိုင်းပေါ့ဧပြီလ2021ခုနှစ်ဧပြီလ16ရက်တောက်ကြနေဒီနေ့ညနေပိုင်းမှာဘုန်းကြီးတို့ပြောဖို့ အစီအစဉ်ရှိတာတော့ကိရိမန္တတုတ်အဲဒီကိရိမန္တတုတ်မှာပါတဲ့ကာနုပဒနာတက္ကမဏပိုင်ပေါ့လေဒါလေးရည်ရွယ်ပြီးတော့ပြောပါမယ်အဲတော့ဒီကိရိမန္တတုတ်ကိုပြောတဲ့အခါကျတော့ခွန်ကြီးတို့ကိရိမန္တတုတ်လေးကိုတင်ပေးထားတယ်ကိုကြီးကိရိမန္တတုတ်လည်းပါဠိလေးနဲ့ရွတ်တော့ဟွန်းကိရိမန္တတုတ်ပါဠိ ဂိမန္တတုတ်ကဘုန်းကြီးတို့အဓိကကတော့ဘယ်မှာပါလဲဆိုအင်္ဂုတ်ထုဓတကနိပါတ်မှာပါပါတယ်ကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်များအတွက်ဒီတုတ်လေးလည်းရွတ်တက်စေခြင်းလို့ပါဘုန်းကြီးဘုန်းကြီးတော်တော်ကြီးကျမ်းမာရေးမကောင်းတဲ့ခေါင်းကဒီတုတ်ကိုအမြဲမပြတ်ရွတ်ဖတ်ဖို့ဆိုပေးပါတယ်ဒီပါဠိလည်းရွတ်တက်စေခြင်းလို့ပေါ့နော် ကိုယ်တွေကဖြစ်ဖြစ်ကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေဘုဇင်တုတ်ဆိုတာတော့လူတိုင်းသိကြတော့ဒီထဲမှာလည်းဒါပါဒီတုတ်ကြောင့်နည်းနည်းလေးရှိတယ်ပြီးတော့ရိုးရုံနဲ့မကောင်းတော့ကျင့်မှုရမှုအများကြီးဟောထားတယ်ဒါကြောင့်ဘုန်းကြီးတာဝန်ကြီးပဲဟောပြောပါမယ်အဲ့မှာကြည်လိုက်ပေါ့ပါဠိကျဖတ်နေရစာပြီးဗြဟ္မာဘိုင်းကလွယ်ပါတယ် ရွှေချင်းတော်နမောတတ္တဘဂဝါတော်ရတသမသမုဋ္ဌတံပြီးတော့မှဧကံတမယဘဂဝါတာဝတိယဝေရတိစေတဝနေနာရပိဏိကတာအာရမေဓမင်္ဂလတုတ်စာပိုင်းမှာတူတူပဲအဲ့တိုင်းပဲဆိုလိုတာတော့တစ်ချိန်မှာမြတ်စွာဘုရားတာဝတိမြို့စေတဝန်ကျောင်းမှာတရင်သုံးနေတယ်အဲ့ဒီချိန်မှာပဲတေနခောပနာတမေနာ အာယတမဂိရိမာနံတောအာဘာတိကောဟောတိဒုက္ခိတောဘာလကိလနောအဲ့ဒီဘုရားရှင်တောတိမြို့စေတုံအကြောင်းမှာတရင်သုံးနေကြအဲ့ဒီမှာတဘာအကြောင်းလေးတွေအများကြီးရှိတယ်အဲ့ဒီတဘာအကြောင်းလေးတစ်ခုထဲမှာရှင်ဂိရိမာနန္ဒာကျမ်းမာရင်မကောင်းတာမန်နေမကောင်းတော့ဘူးအာဘာရီကောနေမကောင်းနဲ့ကြည်ကျင်နေမကောင်းနဲ့ဒုက္ခိတော နေမကောင်းတော့ကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲနေတော့ဘာလကိလာနောပြင်းပြင်းထန်ထန်ယောဂဝိနာခံစားရတယ်လို့ပြောပါတယ်ဒီမှာမပါရပါလေဆိုတော့ရှင်အနန္ဒာကမြတ်စွာဘုရားနာနေတော့ဒီကြောင်းတိုက်ထဲမှာမကြမကြသူလက်ပတ်ကြည့်ပါလက်ပတ်ကြည့်ပြီးတော့တန်ဃာရဲ့ခြေနေအကျိုးအကြောင်းတွေကိုဘုရားရှောက်ပါ ကျောင်းနေလက်ပတ်ကြည့်တော့ရှင်ဂိရိမာနနာနေမကောင်းတာတွေ့တော့ဗောဗျာဒီထဲမှာတော့ပါမနေပါမထားဘူးပေါ့မှတ်တမ်းနေနေရှင်ဂိရိမာနနေမကောင်းတာကိုရှင်အနန္ဒတွေ့တယ်တွေ့တော့ဘုရားကြီးသွားလျှောက်တဲ့နေရာပဲပါသူတွေ့တယ်ဆိုတဲ့အကြောင်းဒီမှာရေးမထားအထကောအာယတမအနန္တောယေနဘဂဝတေနုပသင်္ကမိရှင်ဂိရိမာနေမကောင်းတာကိုရှင်အနန္ဒတွေ့သွားတယ်တွေ့သွားတော့ ဘုရားသွားလျှောက်တာပါဗျဥပသင်္ကမိတောဝကုံတံဘိဝတဧကမနာနိတိတိတင့်တော်လျောပမှာနေနေတဲ့နေရာမှာထိုင်ပြီးတော့ဧကမနာနိတိနောခောအာယတမနာနောဘဂဝန္တဣဒတော်စာဒီပါဠိတွေဒါမကြမကြမင်္ဂလာတုတ်တော်ပါတို့တွေ့တတ်ပါတယ်အဲ့ဒီတိုင်းမှာမှတ်ထားရှင်အနန္ဒာကမြတ်စွာဘုရားဘယ်လိုလျှောက်လဲဆိုတော့အာယတမဘန်းနေဂိရိမာနန္ဒောအာဘာဒီကော ဟောဒီဒုက္ခိတောဘာလကိလောနောဒီပါဠိလေးပဲနည်းနည်းခက်ပါနော်ဒုက္ခိတောပရမကအာသမဗန္တိဂိရိမာနန္တောအာဘာတိကောဟောတိဒုက္ခိတောဘာလကိလောနောမြတ်စွာဘုရားအရှင်ဂိရိမာနန္ဒနေမကောင်းနေပါဗျာနေမကောင်းတဲ့အတွက်ကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲဖြစ်နေပါလေဗျာတော်တော်ကိုပြင်းပြင်းထန်ထန်ယောဂဝိနာခံစားနေရပါတယ်ဗျာဒါလျှောက်ပါပြီးတော့မှ သာရုဘာနိပကဝါယေနာယတမကိရိမာနန္တောတေနုပတေငမတုအနုကမ္ပံဥပါဒာယတိအဲ့ဒီလိုနေမကောင်းတဲ့အတွက်မြတ်စွာဘုရားရှင်ကိရိမာနန္ဒထံကြွပေးဖို့ရှင်ကိရိမာနရှင်ကိရိမာနန္ဒကိုတနာဥအကြောင်းပြုပြီးတော့ရှင်ကိရိမာနန္ဒကိုထံကိုကြွပေးဖို့လျှောက်ထားတာပါပဲသာရုဘာနိဘုရားဆိုတာအဲ့ဒီနေရာ တောင်းပန်ပါရဲ့တဲ့ရှင်ဂရိမနာနေမကောင်းနေတဲ့အဲ့ဒီကြွပေးဖို့ဒီလိုလျှောက်ပါမြတ်စွာဘုရားကဒီနေရာမှာကိုယ်ရမကြွဘူးရရှင်အနန္ဒာပဲဒီတင်ညာ10မျိုးတင်ပေးလိုက်ပြီးတော့ရွတ်ခိုင်းတာပဲဟောခိုင်းတာပဲအောက်မှာဆက်ကြည့်မယ်နော်သာစီခောတွန်အာနန္ဒဂရိမန္တတတဘိက္ခုနောဓာတတင်ညာဘာတိယတိအနန္ဒဂရိမန္တနာယဟန်ကိုဒီတင်ညာ10မျိုး ဟောပြလိုက်ပါပါတရားသည်ဌာနကောပရိတဝိသတိယံကိရိမန္တဘေကုနောဒီကိရိမန္တယံကတိဓာတတင်ညာသုတ်တော်သော အာဘာရောဌာနသောပရိပတ်တံပိယဒီတင်ညာ10မျိုးကိုကြားနာရင်သူယောဂါတွေဟာဌာနသောပရိယခဏချင်းပျောက်သွားလိမ့်မယ်တက်တာသွားလိမ့်မယ်ကြားနာကျင့်သုံးရင်ဒါရှင်အနန္ဒာကိုသင်ပေးလိုက်တာနော်ရှင်အနန္ဒာသင်ပေးတာအကျယ်ကြီးပဲ အောင်ရှင်အနန္ဒဒီတင်ညာ10မျိုးအတင်ညာ10မျိုးဒီမှာမေးမေးဖြေလေးနဲ့ကရမတတတင်ညာ10မျိုးဆိုဘာတွေလဲဆိုတော့အနေဆတင်ညာအနတ္တတင်ညာအတုပတင်ညာဒီမှာဒုက္ခတင်ညာမပါဘူးเนาะဘာဖြစ်လို့လဲဆိုဒီမှာအာရိနဝတင်ညာပါနေတယ်ပြနေဆတင်ညာနတ္တတင်ညာအတုပတင်ညာအာရိနဝတင်ညာဘာဟာနာတင်ညာဝိရာဂတင်ညာនិရောဓတင်ညာ သဗ္ဗလောကိနာဘိတတိတင်ညာဒီပါဠိလေးကနှမျိုးတွေ့တယ်နာဘိတတတင်ညာလည်းရှိတယ်နာဘိတတိတင်ညာဘယ်ဟာရွတ်ရွတ်မှန်းနေတာသဗ္ဗသင်္ခါရိတုအနေစာတင်ညာဒါလေးနှစ်ခုအနေနဲ့ခင်ဗျသဗ္ဗသင်္ခါရိတုအနာဘိတတိတင်ညာသဗ္ဗသင်္ခါရိတုအနေစာတင်ညာအာနာပါနတတိအာနာပါနတတိဒီနေရာမှာအာနာပါနတင်ညာလို့သုံးမထားဘူးဒါပေမဲ့လို့အကုန်လုံးက ၉ပါးကတင်ညာဖြစ်နေတဲ့အတွက်ဒါတင်ညာ10မျိုးပဲပြောပါနောက်တင်ညာ10မျိုးဒါအကျဉ်းဘုရားကနေနောက်အကျေရောအဆက်ဟောတာအကျဉ်းအကျေဘုရားကနေရှင်အနန္ဒတင်ပေးလိုက်တယ်ဒီတော့ကိုခြုံပြောရရင်တင်ပေးလိုက်တော့ရှင်အနန္ဒကဒီတင်ညာ10မျိုးကိုရှင်ဂိရိမနန္ဒနေမကောင်းတဲ့နေရာသွားဟောတယ်ဟောတော့ရှင်ဂိရိမနန္ဒဒီတင်ညာ10မျိုးကိုကြားနာကျင့်သုံးတော့ယောဂပျောက်သွားပါတယ် ဒါကြောင့်ဘုန်းကြီးတို့ကျမ်းမာရေးမကောင်းတဲ့ပုံကုံများကိုယ်ကလည်းချိန်ရမယ်ဆိုရင်ဒီတော့ကိုယ်တိုင်လည်းရွတ်နိုင်ပါတယ်ပြီးတော့တခြားပုံကိုလည်းရွတ်ဖတ်ပူဇော်ပေးနိုင်ပါတယ်ဒါအတွက်ရည်ရွယ်တင်ပါတယ်နော်ပြီးတော့ဒီမှာပထမဆုံးဒီနေရာလေးနည်းနည်းမှတ်ထားဖို့ရကဘုန်းကြီးတို့ဒီလောကအကြောင်းအရာနဲ့နည်းနည်းပြောပါမယ်ခုဒီမှာအာနာပါနဆိုတာဒီနေရာမှာအာနာပါနတတိပဲသုံးတယ်အာနာပါနတင်ညာတော့သုံးမထားဘူး ဒါပေမဲ့လို့ဒီမှာဉာဏ်နဲ့တင်ညာ6မျိုးရှိတဲ့အတွက်အကုန်လုံးကတင်ညာ10မျိုးပဲတုံးတယ်ပြောလိုတာကဘုန်းကြီးတို့တွေဒီအခမ်းအနားတွေတို့အများနဲ့တုံးတဲ့နေရာတို့စကားပြောတဲ့နေရာမျိုးခန္ဓာမှုလုပ်တဲ့နေရာမျိုးအများရှိလျှောက်ထားတဲ့နေရာမျိုးအလေးဒီအများကိုကြည်လိုက်ရတာမျိုးရှိတယ်လို့ ဒီအရေးကြီးတဲ့ပုံကိုကြည့်ပြီးလိုက်ရတာမျိုးရှိတယ်။ဥပမာတန်ခါပြိတ္တာလူပြိတ္တာတွေ့လာရင်တန်ခါပြိတ္တာဒီကထားရှောင်း။ခါကြတော့အဲ့ဒီနေရာမှာသူကအများကြီးတာမျိုးမလို့အောင်သူကြတော့အလေးကလူပြုတ်နေတဲ့ပုံကုန်နဲ့အလေးကလူမပြုတ်တဲ့ပုံကိုဒီလိုခွဲရတယ်။တန်ခါပြိတ္တာလူပြိတ္တာပါတချို့ကြလူပြိတ္တာကများနေတဲ့အတွက်ကျွန်တော်ခမားတွေနဲ့ပြောတာတွေအများကြီးတွေ့ရတယ်ခန္ဓာမလို့တဲ့ပုံကဒီနေရာမှာတန်ခါပြိတ္တာကိုကြည့်ပြောရတယ်။ နော်ဘုရားနဲ့တန်ခါတွေ့လာပြီဆိုဘုရားကိုပိုလေးစားတဲ့အတွက်ဒီမှာလည်းဘုရားကိုပဲဥတိုက်လျှောက်ထားသူတပြင်းဒီခန္ဓာတွေပါတယ်စကားပြောတဲ့ကဒါအရေးကြီးပါဒါလေးသိဖို့နော်ဒီတော့ဒီယဉ်ကျေးမှုကတော့အဲ့ဒါပါပဲလေးစားဒီနေရာမှာဘယ်ပုဂ္ဂိုလ်အဓိကထားပြောရမလဲဒါကြည့်ရမယ်တန်ခါပိုင်းတန်ခါဥတိုက်ပြောဖို့ဘုန်းကြီးတွေလည်းမထူးဘူးပေါ့တတ္တူရွယ်တူ ဘုန်းကြီးတွေများတယ်မထေကြီးတွေပိုင်မထေကြီးတွေမတိုက်ပြောရတယ်ဘုန်းနဲ့တတိရောပြောမင်းနဲ့ငါနဲ့ပြောပြဿနာမရှိဘူးပေါ့ဗျာအလေးကြီးတဲ့မထေကြီးပိုင်သူ့ကိုဥတိုက်ပြီးတော့အရှင်ဘုရားတပည့်တော်ဒီလိုသုံးရပါအဲဒီမှာကြည့်လိုက်တင်ညာ10မျိုးမှာဘုရားကအနိစ္စတင်ညာရှုမှတ်တဲ့ညီကိုစပြောတယ်ကရမသာနနာအိစ္စတင်ညာအနန္တအိစ္စတင်ညာဘယ်လိုရှုရမလဲတရားပြောရရင်နော် ဣရဏနာဘေကုရိညကတောဝါရုကမူလကတောဝါသုံညကာရကတောဣတိပတိသင်္စေကတိအနေဇတင်ညာရှုမှတ်လို့တဲ့ပုဂ္ဂိုလ်ကဘာလို့ရမလဲဆိုဣရဏနာဘေကုမနေ့မနေ့ကမနေ့ကဘုန်းကြီးပြောခဲ့တဲ့ဘေကုကဝိနိဘေကုတုတ်တံဘေကုနှစ်မျိုးရှိတယ်ဝိနိဘေကုဆိုတာတိမ်ထဲမှာကမောနဲ့ပရိက္ခရာ၈ပါးဆုံးလင်းသွားနဲ့ကမောနဲ့ရွတ်ဖတ်ပြီးယဟန်ပြုတ်ပေးလိုက်တာဝိနိဘေကု သုတ်တံဘေခုဆိုတာကိုယ့်ရဲ့တဏ္ဍာမှာကိလေသာတွေမဖြစ်အောင်ကျင့်ကြံနေတဲ့ပုံပုံမှန်တွေကသုတ်တံဘေခုပဲခုယောဂီတို့အားလုံးသုတ်တံဘေခုအနေနဲ့ခေါ်လို့ရတယ်ဒီတော့ပြောချင်တာတော့ဝိနည်းဘေခုပဲဖြစ်ဖြစ်သုတ်တံဘေခုပဲဖြစ်တရားရှုမှတ်တဲ့ပုံပုံမှန်များဒါဘေခုလို့ခေါ်နိုင်တယ်လို့မှတ်ထားဖို့ဒီတော့တရားရှုမှတ်တဲ့ပုံပုံမှန်များတရားရှုမှတ်တော့မယ်ဆိုရင်အရိညာကတော်မှာတိတ်ဆိတ်တဲ့နေရာရွေးခိုင်းတာပါ ဒေါ်တဲ့တောင်တွေကတိတ်ဆိန်ဒေါ်တဲ့တောင်တွေသွားဒေါ်တဲ့တောင်တွေမှာတခါလေညကတော့ဝါဒေါ်တဲ့ရောက်သွားပြီပြီးတော့ဒေါ်တဲ့တောင်တွေရောက်ဒုက္ခမူလကတော့ဝါတိတ်ဆိတ်တဲ့ငြိမ်သက်တဲ့အရေးအာဝါဒကောင်းတဲ့သစ်ပင်တွေကိုရွေးချယ်ရတယ်အဲ့ဒီသစ်ပင်ကြီးမှာထိုင်းလို့ဆိုတာေတော့ရှင်ဘုရားတရားထုတ်တဲ့ကဒေါ်တဲ့တောင်နဲ့ပဲထိုင်ရမလားအဲ့လိုသစ်ပင်ရင်မှလည်းအဲ့လိုမဟုတ်ပါဘူး။သုံးညာကာရကတော့ပါ ကိုယ်ကိုယ်နေရာကိုယ်ဌာနတွေမှာတိတ်ဆိတ်တဲ့နေရာမျိုးဆိုထိုင်နိုင်တယ်ဣတိပတိသစ္စေကတိဆင်ញနာနှလုံးသွင်းတာပေါ့ဗျာအဲတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမှာအချုပ်ပြောရရင်တော့ခွန်ကြီးတို့လူလုံးတဲ့အတန်ပေါ့ဗျာလူတန်လူလုံးတဲ့အတန်အဲ့ဒါတိတ်ဆိတ်ရင်အကောင်းဆုံးဘာဖြစ်လို့လဲဆိုတော့လူလူတန်တို့လူလုံးတဲ့အတန်တို့ဆိုရင်အနောက်ရှက်ဖြစ်တယ်တမာရီပြတ်တယ် လူလုံးတဲ့တန်ဆိုရင်ဘာတွေကစပါလဲဆိုကုလိုဘုန်းကြီးတန်ချက်ဆက်တွေကာသံယထာသံလေးရင်သံအကုန်လုံးလူလုံးတဲ့တန်သဘောလေးသံမိုးသံရေသံငှက်သံရတယ်ပြဿနာမရှိဘူးဥမာကာသံကြာပြီဆိုဘုန်းကြီးပေါင်ဟာဘယ်သူကားလဲဘယ်သူလာတာလဲဒါမျိုးဖြစ်လာနော်လေးမြန်ကစပြီးတော့လေးရင်သံကြာလိုက်ဟာဘယ်နိုင်ငံသွားတဲ့လေးလဲဘာညာဒီလိုဖြစ်တတ်တယ်နော်အကြောင်းဒီမှာ သုံးညာကာရကတော်ဝါဆိုရင်လူတန်လူလောက်တဲ့တန်ကင်းတဲ့နေရာမျိုးကိုယ်အိမ်ကိုယ်နေရာဆိုရင်တော့ကိုယ်ခန်းလေးတွေလုံးနေကောင်းတာပါနော်ဒီကပိတ်ထားတယ်ဘေးပေါင်းကြီးကအတန်မကြားရအောင်နောက်မို့လို့ရှိရင်အဲ့ဒီအတန်နောက်ရောက်သွားပြီးတော့စိတ်ကမငြိမ်ပါဘူးအဲတော့အဲ့ဒီလိုနေရာရွေးချယ်ပြီးတော့မှဘာရှုခိုင်းလဲဆိုတော့ ဣတိဣမေသူပိစသူဥပါဒာနဲ့ခံနေတဲ့အိဋ္ဌာနုပတိဝေရဏီဆွဲလန်းနေတဲ့ခန္ဓာ၅ပါးကိုအိဋ္ဌာမြောင်ရှုဒါဘလို့ရှုကရူပအိဋ္ဌာဝေဒနာအိဋ္ဌာသူကပုတ်လိုက်ပါဗျာရူပံပုတ်လေးရနဘုံးလေးပုတ်ဖြစ်တော့ဒီမှာအိဋ္ဌာဝေဒနာပုတ်လေးရဣတိလိန်ပုတ်ဖြစ်တဲ့အတွက်ဝေဒနာအိဋ္ဌာပညာလည်းအိဋ္ဌာပဲသင်္ခါရအိဋ္ဌာ ဝိညာဏအနေဆံဒီပုံလိမ်ပုတ်တော့မပါဘူးပုံလိမ်ဆိုရင်တော့ပုရိသောတို့ပါလို့ပေါ့ပုရိသောဆိုအနေဆောဒီလိုဖွင့်ဒီမှာတော့သူ့အလိုက်ကြည့်ပြီးတော့ဖွင့်သွားတယ်နော်ဟောသွားတယ်ရုပ်တရားကိုအနေဆာလို့မြောင်ရှုရမယ်ဝေဒနာကိုအနေဆာလို့မြောင်ရှုရမယ်သင်ညာကိုအနေဆာမြောင်ရှုရမယ်သင်္ခါရကိုအနေဆာမြောင်ရဝိညာဉ်ကိုအနေဆာမြောင်ရှုရမယ်ခန္ဓာ၅ပါးကိုရှုခိုင်းတာ ခန္ဓာ၅ပါးဆိုပဲခန္ဓာလဲဆိုစွဲလန်းနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးလောကိခန္ဓာ၅ပါးကိုပြောတယ်လောကုတ္တရာခန္ဓာရှုလို့မရဆွဲလန်းနေတဲ့အရာမဟုတ်တဲ့အတွက်လောကုတ္တရာတရားတွေကိုတရားရှုလို့မရဘူးလောကီခန္ဓာ၅ပါးပဲရှုလို့ရတယ်မှတ်ထားပါအဲ့တော့ဒီမှာရုပ်ဆိုတာက28ပါးရှိတော့28ပါးလုံးကိုအိဋ္ဌာရှုဖို့ဆိုတော့တော်တော်ခက်တယ်ဘုန်းကြီးတို့ ဇံဘိညာဉ်လိုင်းကိုသွားတဲ့ဇံကိုအဓိကထားတဲ့နည်းတွေရှိတယ်။အဲလိုဇံရပြီးမှရှုမယ်ဆိုရင်တော့ဒီရုပ်28ပါးရှုရတာလွယ်တယ်။ဇံမရဘဲနဲ့ဆိုရင်ဒီရုပ်ရှုဖို့အကုန်လုံးရှုတွေရှုဖို့ခက်တယ်။ရုပ်28ပါးဆိုတော့ဓာတ်ကြီး၄ပါးနဲ့ဥပါဒရုပ်24ပါးပဲ။အဲ့ဒီဓာတ်ကြီး၄ပါးကရှုရတာလွယ်တယ်နော်။ အဲ့တော့ဒီမှာကမ္မထာအနေနဲ့ခွဲပြမယ်နော်ယုတ်ကိုရှုရင်ယုတ်ကမ္မထာပေါ့ဗျာဝေနာတင်ညာသင်္ခါရဝိညာဏနံတရားတွေဝေနာဆိုခံစားမှုဝေဒနာတင်ညာမှတ်သားမှုတင်ညာသင်္ခါရဆိုတာကဝေနာတင်ညာလွဲတဲ့စေတသိက်90ဝိညာဉ်ဆိုတာစိတ်တွေကိုပြောတယ်အဲတော့ပြောရရင်ဝေဒနာတင်ညာသင်္ခါရဆိုတာစေတသိက်တွေဝိညာဉ်ကစိတ် အဲတော့ကမ္မဋ္ဌာန်းကမ္မဋ္ဌာန်းနှစ်ခုပဲချုပ်လိုက်လို့ခန္ဓာ၅ပါးကိုရှုရမယ်ရုပ်ကိုရှုရုပ်ကမ္မဋ္ဌာန်းဒီဝေနာတင်ညာသင်္ခါရဝိညာဉ်ကိုရှုရင်ဘာဖြစ်လဲနံကမ္မဋ္ဌာန်းပေါ့ဝိပဿနာရှုမယ်ဆိုရင်ရုပ်ကမ္မဋ္ဌာန်းနံကမ္မဋ္ဌာန်းဒီနှမျိုးပဲရှိချုပ်လိုက်နော်ယူဘက်ခန္ဓာကိုရှုရင်ရုပ်ကမ္မဋ္ဌာန်းဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာကိုရှုရင်နံကမ္မဋ္ဌာန်းဒီလိုမှတ်မယ်ဒါကယုတ်က ခုနကဘုန်းကြီးပြောခဲ့တဲ့ယောဂ28ပါးရှိဒီ28ပါးကိုကဇံမရရှုဖို့ခက်တယ်ရှုဖို့မလွယ်ဘူးအဲတော့ဓာတ်ကြီး၄ပါးပဲရှုဖို့လွယ်မယ်လူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒါလေးမှတ်ထားမယ်နော်အဲတော့ကိုကဇံမရသေးဘူးဆိုရင်ဓာတ်ကြီး၄ပါးရှုနိုင်တယ်ဒီလိုမှတ်ထားအဲတော့ရုပ်ကိုရှုမယ်ဆိုရင်ဝိပဿနာတတ်တတ်ရှုမယ်ဆိုရင် ဓာတ်ကပိုးထင်ရှားတယ်ဓာတ်သဘောကိုပိုးပြီးရှင်ထင်ရှားတဲ့အတွက်ဓာတ်တွေကိုရှုစေခြင်းပါတယ်အဲ့ဒါမြင်လွယ်နော်အဲဒီမှာဓာတ်ဆိုတဲ့အတိတ်ပဲကိုဝင်စပြောပါမယ်ဓာတ်ဆိုတာဘာလဲဆိုပါဠိလိုပြောအတ္တနောတဘာဝံဓာရိဓာတုမိမိရဲ့သဘောကိုထင်ရှားပြတတ်လို့ပူရင်ပူတဲ့သဘောအေးအေးတဲ့သဘောလေးရင်လေးတဲ့သဘောမိမိရဲ့သဘောထင်ရှားပြတတ်တဲ့တွဲ ဒါကိုဓာတ်လို့ခေါ်တယ်ဓာတ်ဆိုတာဘာလဲဆိုတဘာဝပါပဲရှိနေတဲ့တဘာဝခန္ဓာကိုယ်ကြည့်လိုက်ပါဗျာနော်ပူရာဣဒါလေးတာပေါ့ဒါတွေရှိမှာဓာတုထောနာမတဘာဝတောဓာတ်ဆိုတာဘာလဲဆိုတဘာဝတဘာဝထောနာမတုံညတတောတဘာဝဆိုတာဘာလဲတုံညတုံညပဲဘာမှမရှိတဲ့သဘောပဲနော်သူ့ရဲ့တဘာဝရှိတဲ့သဘောတဘာဖြစ်နေ တုံညက်တုံညက်တထောနာမနေတထောတုံညက်တဆိုတာဘာလဲလို့မေးရင်တတ္တဝါလည်းမဟုတ်ပုဂ္ဂိုလ်လည်းမဟုတ်အတ္တကောင်ဝိညာဉ်ကောင်မဟုတ်တဲ့သဘောမျိုးတုံညက်နာဟုတုံညက်တဆိုတာအတ္တကောင်ဝိညာဉ်ကောင်မဟုတ်တဲ့သဘောပဲဆိုဝိသုဒ္ဓိမေမဟာဒီကဖွင့်ပြထားတယ်ပြီးတော့ဘုန်းကြီးတို့ကဇံမရသေးတဲ့ပုဂ္ဂိုလ်များအတွက်ဆိုရင်မရှိဘူးလေဓာတ်ကိုရှုရမယ်ဒီလိုမှတ်ထား ဘာဖြစ်လို့လဲဓာတ်ကပိုပြီးထင်ရှားတယ်ဓာတ်ကိုမြင်ရင်တဘာဝကိုမြင်မယ်ရှိနေတဲ့တဘာဝမြင်တာပေါ့ခုနကဓာတုထောနာမှာတဘာဝထောဓာတ်ကိုမြင်တဘာဝမြင်တာတဘာဝမြင်ပရမတ်မြင်တာပရမတ်ဆိုတာရှိတရားကိုပြောတယ်အဲ့ဒီအရှိတရားကိုမှဘုန်းကြီးတို့အိဋ္ဌဒုက္ခနတ္တမြောင်ရှုမှဒီမှာရူပအိဋ္ဌလာတာပြောဓာတ်ကိုအိဋ္ဌမြောင်ရှုဓမ္မဝိပဿနာ ဝိပဿနာဆိုတာဘာလဲလို့မေးရင်ရုပ်တဘာဝနာမ်တဘာဝတွေရဲ့အနိစ္စဒုက္ခအနတ္တမြောင်ရှုတာဝိပဿနာလို့ခေါ်တယ်အဲ့ဒီလိုမရှုတတ်သူရဲ့ဝိပဿနာမဖြစ်သေးဘူးဗျအဲ့ဒါမှတ်ထားပါနော်ဝိပဿနာရှုတယ်ရှုတယ်ဆိုရင်ရုပ်တဘာဝနာမ်တဘာဝတွေဘာဖြစ်ရမလဲအနိစ္စဒုက္ခအနတ္တမြောင်ရှုလို့မှတ်တာဒါကြောင့်ဘုန်းကြီးတို့ကမ္မထမ်းဆရာများကရုပ်ကိုရှုရင်ဘာရှုနိုင်လဲဓာတ်ကိုရှုရတယ် ဓာတ်ကိုမြင်မှတဘာဝကိုမြင်တယ်တဘာဝမြင်မှပရမတ္ထအရှိတရားကိုမြင်တယ်ပရမတ္ထအရှိတရားမြင်မှငါတို့ဘာယောက်ျားမိန်းမဆိုတဲ့ပညာကပျောက်သွားတယ်တကယ်လို့ဘုန်းကြီးတို့တွေကပရမတ္ထတဘာဝကိုမြင်အောင်မရှုနိုင်ဘူးဆိုရင်တော့ပညာပဲအာတန်နေငါပိုက်ပဲငါချောပဲငါလက်ပဲငါကိုယ်ပဲဒီလိုပဲမြင်နေတတ်တယ်တဘာဝမြင်ပြီးဓာတ်ကိုမြင်ပြီးတဘာဝမြင်ပြီး တဘာဝမြင်ပရမထမြင်တာပဲပရမမြင်ပြီဆိုရင်ငါတပတ်ယောက်ျားမိမလုံးလုံးပြောက်သွားတာဒီတော့ဓာတ်ကြီးက၄ပါးရှိတယ်ပေါ့ဗျာဒါဘုန်းကြီးတို့အရင်တော့ကလည်းပြောခဲ့ပြီးသားတွေပဲနော်အချင်းချုပ်နေနဲ့ပြန်ပြောမယ်အဓိကကအခက်ခဲကိုအဓိကဘုန်းကြီးပြောချင်ဓာတ်ကိုရှုမှတ်တဲ့ပုဂ္ဂိုလ်များဟာပထမဆုံးလေ့လာမှာဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးဟာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ် တဝီဓာတ်ဆိုတာကဘာလဲဆိုတော့မြေကြီးကိုဆိုလိုတာမဟုတ်မြေကြီးရဲ့သဘောတဘာဝကိုဆိုလိုတယ်မြေကြီးရဲ့သဘောတဘာဝဘာလဲဆိုမာတဲ့သဘောပြော့တဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောပဲဘုန်းကြီးတို့ကိုယ့်အကိုထိုင်ကြည့်လိုက်နော်ထိုင်ကစားမှာဆိုရင်ဟောကဘုံတို့ဆိုတော့ကပြော့နေပြော့ပြော့လေးတွေ့တယ်ထိုင်မှများတော့လဲမားလာတာဒီခန္ဓာကိုယ်နဲ့ ထိတဲ့နေရာမျိုးအဲ့ဒါကိုဆိုလိုတယ်မာတဲ့သဘောလဲပထဝီဓာတ်ပြော့တဲ့သဘောလဲပထဝီဓာတ်ကျမ်းနာချောတာခန္ဓာကိုယ်ဖွတ်တက်ကြည့်လဲပေါ့ချိုးနေရကျမ်းနေချိုးနေရချောနေဘုန်းကြီးတို့ကိုသွားသွားလေးကိုရှာထိနဲ့သွားထိတ်ကိုရှာထိရှာနဲ့ပုတ်ခြင်းရုပ်ပုတ်လို့ကြမ်းကြမ်းတွေ့ကျမ်းတဲ့သဘောကလဲပထဝီဓာတ်ချောတဲ့သဘောလဲပထဝီဓာတ်သွားထိတ်ကိုရှာနဲ့ပုတ်ခြင်းချောတယ်လို့ ဒီပဇောင်းကိုရှာနေသွားတဲ့ကိုရှာနေဖို့ရင်ကြံ့တော်လေပြီးတော့ပဇောင်းကိုရှာနေဖို့ရင်ချောချောတွေ့ဒါကပထူတသဘာဝနောက်လေးမှုသဘောပေါ်မှုသဘောဒီမှာဘုန်းကြီးရဲ့တခါကြီးရဲ့အယွယ်ကြီးတွေပါတာပေါ့နော်တခါကြီးကိုခင်တခါကြီးကြီးတိုးလို့တက်ကြီးကြီးပုဂ္ဂိုလ်ဘုန်းကြီးတို့အယွယ်လောက်ဆိုသိလာပါကျမ်းမာရင်မကောင်းလာပြီခဏကြီးကလေးလာတက်ကြီးလာရင်ခဏကြီးကလေးလာလေးတဲ့သဘောကလည်းပထူတပဲ ကာရီကြလည်းပေါ့နေကျမကြီးကောင်းမယ်ဟိုကလေးလေးတွေရွယ်ငယ်ငယ်လေးတွေဆိုသူခဏကိုပေါ့ကျမကြီးကလည်းကောင်းနေမှာအဲအဲ့ဒါပေါ့တဲ့သဘောတွေထင်ရှားဒါမှမဟုတ်ဒီလူတူတယောက်ကိုဒီလက်ညှိုးလေးနဲ့လက်ရခေါ်လိုက်လည်းပေါ့နေပါမသိတာအဲ့တော့ပရဝိတ6မျိုးဒီမတ်စုတွေကဟောဒီတဲ့နန်းတွေမှာသင်ပြီးသားเนาะဒီမှာဆွဲထုတ်ပြီးကြည့်လို့ရတယ်ပရဝိတ6မျိုးမှတ်ထားမယ်ဒီတကကျတော့ အာဘောဓက2မျိုးယူစီးတဲ့သဘောဖွဲ့စည်းတဲ့ဘောဒီနေ့တော်တော်မကြီးတွေတွေ့လို့ရှောက်တာရှိပါတယ်ယူစီးတဲ့သဘောဖွဲ့စည်းတဲ့သဘောမျိုးအဲ့ဒါမျိုးတွေဘုန်းကြီးတို့ပြင်ပေးမယ်ယူစီးတယ်ဆိုမျက်ရည်တွေယူကြနေတယ်ဒီတရားရှုမှတ်လို့တပတ်လောက်တွင်မှကြုံတတ်တယ်မျက်ရည်မျက်ရည်တွေယူထွက်တာလက်တွေးတွေခဏခဏမျိုးနေရတာဒါမျိုးတွေလည်းကြုံမယ်နော်ပြီးတဲ့အခါကျတော့နှာရည်တွေတော်တော်စီကြလာတယ် ဒါကြီးလည်းကြုံနေတယ်နာချီတာလည်းမဟုတ်စီးတာလည်းမဟုတ်ဒီတရားထိုင်နေဖြစ်တာအဲ့ဒါယုံစည်းမှုတွေပဲဟောဘုန်းကြီးတို့ပါဇက်ထက်မှာတည်ရည်တွေအများနဲ့ယုံကြအိတ်တဲ့ခါလည်းယုံကြတာဒါအဘောဒါရဲ့လုံခဲမှုသဘောတွေနောက်တကုတရာခန္ဓာကိုယ်ထိကိုင်သွေးတွေယုံထွက်ကျင်းငယ်တွေယုံထွက်နေယုံကြတယ်ဒါအဘောဒါတွေအဘောဒါယုံစည်းတဲ့သဘောတွေဒါတွေလည်းမြင်အောင်ကြည့်မယ် ဖွဲ့စည်းတဲ့သဘောဆိုဘာလဲဆိုအလုံးခဲတဏ္ဍဖြစ်နေတဲ့သဘောပဲဘုန်းကြီးတို့ဥပမာနားလည်အောင်ပြောဓမ္မကြီးတွေတချို့တခါကြီးတွေလည်းနားလည်ပါအင်းချက်တဲ့ပုဂ္ဂိုလ်မုံလုံးတဲ့ပုဂ္ဂိုလ်အကျော်ကျော်တဲ့ပုဂ္ဂိုလ်သိတာဘဲမုံလေးဂျုံမုံလေးတွေဒီတိုင်းထားအမုံတွေပဲဒါကိုရင်းနဲ့အလောတော်တော်လဲရောလိုက်လုံးခဲသွားတာနော်အလုံးခဲတာဒီဒီဘုန်းကြီးတို့လက်ကအဲ့ဒါပဲဗျာဒီလက်ကြီးက ဒါမသိခင်ကိုဒါလုံခက်တဏ္ဍာတွေ့နေတာတည်သွားတဲ့ခါကျဒီလက်ကဘာဖြစ်လာလဲတည်သွားပြီဆိုကြာကြာတန်ဒီအကြီးတွေထွက်လာအကြီးတွေထွက်လာပြီတပိ6 6ပိုင်းနောက်ဆုံးအမုံဖြစ်သွားတာကိုကမသေးခင်ကိုရေးနဲ့လုံးခဲတာဒါခေါင်းကြီးလည်းဒီတိုင်းပဲကိုယ်လည်းဒီတိုင်းပဲဘိုက်လည်းဒီတိုင်းပဲခြေထောက်လည်းဒီတိုင်းပဲအလုံးခဲတဏ္ဍာနဲ့တွေ့ရင်ဒါဖွဲ့စည်းတဲ့သဘောမှတ်ထား အဘောဓရဲ့သဘောက2မျိုးဒီဇောဓရဲ့သဘောကပူတဲ့သဘောအေးတဲ့သဘောဘုတို့ကုက္ခဏကိုဒါလေးကြည့်နေလိုက်ခါလေးလေးပူတယ်တခါလေးလေးအေးတယ်ငါတွေ့မယ်တွေ့လိုက်မယ်ယောဂီတွေဒီနေ့ယောဂီတယောက်တွေ့တာတော့သူကတော့ယိုစီးတဲ့သဘောတွေ့တယ်နောက်ပူတဲ့သဘောလည်းတွေ့မယ်အေးတဲ့သဘောလည်းတွေ့နော်နောက်ဝါယောဒသဘောကတွန်းကန်တဲ့သဘောထောက်ထားတယ်ဟောဘုန်းကြီးတို့ခါ ခါကဒီလိုမတ်မတ်ကြီးဖြစ်အောင်လေးရထောက်ထားတာပဲစိတ်ကအာနဲ့သွားပြီဝိရိယကအာနဲ့သွားစိတ်ကရောရခေါင်းကဒီလိုညွတ်ကြလာဒါကိုဘောလုံးကြီးများပေါ်လေးနဲ့တုံထိုးထားတယ်ဒါမတ်မတ်ထားတယ်ထောက်ထားလေးနဲ့ထောက်ထားထောက်ကန်တယ်သူအိမ်ကိုမလဲအောင်ထောက်ထားတယ်ဘောမျိုးတွန်းကန်တဲ့သဘောဆိုအသက်ရှူသွင်းလိုက်ရင်နှာခေါင်းထဲမှာတွန်းကန်ဝင်လာဖောင်းနေဆိုတော့တွန်းကန်လိုက်တာ ညာလန်းနေဆိုခြေတော်ကြီးကိုတွန်းသွားညာလန်းနေဆိုစစ်ကလန့်ညင်တဲ့စိတ်ထားလဲခြေတော်ကြီးဒီလိုတွန်းသွားဘုန်းကြီးလက်ပဲကြည့်နေနော်ဘုန်းကြီးရှေ့ကိုတွန်းနေတယ်ဆိုစိတ်ကဖြစ်ရင်ဖြစ်တယ်ဖြစ်လိုက်စိတ်ကြီးကိုတွန်းသွားဒါလေရတွန်းကန်တကယ်လို့ဘုန်းကြီးတို့လေဖြတ်သွားပြီလေဖြတ်သွားပြီဆိုရင်ဒီလက်ကြီးကကိုယ်စိတ်ကဘလောက်လှုပ်ရှားခြင်းမလှုပ်တော့မှန် ခြေထောက်တွေပါလေဖြတ်သွားညာဘက်ခြေထောက်လေဖြတ်သွားကိုကသွားခြင်းနဲ့ဘလောက်စိတ်ထားတချောက်ကြီးကမသွားတော့လေဖြတ်သွားတုံးကံလည်းအဲ့ဒါပဲစိတ်ကြောင့်မို့စိတ်တစားဝါရောရောက်လေးဖြစ်တယ်ဈေးညာလျှောက်တဲ့ကကြအဲ့ပေါ်မြင်အောင်ကြည့်စေခြင်းတယ်တုံးကံလည်းသဘောလေဖြတ်သွားရင်ဒီတုံးကံလည်းသဘောဖြစ်တော့အဲ့တော့ဓာတ်တွေဟာအလုံးပေါင်းရင်ပရိဝိဒ6မျိုးအဘောဓာ2မျိုး ပေဇောဒ2မျိုးဝါယောဒ2မျိုးအလုံး12မျိုးရှိတယ်။မူရင်းကတော့ဓာတ်ကြီး၄ပါးပေါ့နော်။ပရဝိဒဆိုမြေကိုဆိုလိုတာမဟုတ်ဘူး။အဲ့ဒီမြေရဲ့သဘောတဘာဝ။အဘောဒဆိုတာရေကိုဆိုလိုတာမဟုတ်ရေရဲ့သဘောတဘာဝ။မြေအောင်ကြည့်မယ်။ပေဇောဒဆိုမီးကိုဆိုလိုတာမဟုတ်ဘူး။မီးရဲ့ပူတဲ့သဘောအေးတဲ့သဘောဒါမျိုး။ဝါယောဒဆိုလေကိုဆိုလိုတာမဟုတ်ဘူး။လေရဲ့တဘာဝ။ ထောက်ထားတဲ့သဘောထောက်ကန်ထားတဲ့သဘောဒီမှာခါကြီးမမတ်ထားတယ်ဒါထောက်ကန်ထားတာတွန်းကန်တဲ့သဘောလက်ကိုဒီလိုရှေ့တွန်းကန်လိုက်တယ်နောက်တွန်းကန်လိုက်တယ်ခြေတော်ကြီးဒီလိုတွန်းကန်တယ်မတ်တက်ရတယ်လေရဒီလိုဒီလိုတွန်းကန်လိုက်တယ်မတ်တက်ရသွားတာတွန်းကန်လိုက်တာနော်ထောက်ကန်တဲ့သဘောတွန်းထားတဲ့သဘောဝါယောတရဲ့သဘာဝတွေမြင်အောင်ကြည့်ပြီးတော့ ခေါင်းကနေရှုမှတ်တဲ့ခါကျတော့ဓကမတရှုမှတ်တဲ့ခါမှာခွန်ကြီးတို့ဝိသုဒ္ဓိမကရှုနည်းနှမျိုးမိတ်သွားတယ်ပေါ့ဗျာအဲ့ဒီရှုနည်းနှမျိုးကဘာလဲဆိုတော့နံပါတ်1ကသူကနံပါတ်1ကတော့သူကဘာလဲဆိုတော့ဒီဉာဏ်နဲ့ပါဠိလိုဖတ်ပြညာနာဟဋ္ဌိနာဉာဏ်ဒီဥသောလက်နဲ့စံတတ်ကြည့်သလို ဒါသဘောတဘာဝတွေမြင်အောင်ကြည့်ရနော်လက်နဲ့စမ်းကြည့်တယ်ဗျပူတာတွေ့မယ်အေးတာတွေ့မယ်ဒီလိုဆုပ်ကြည့်ဘုန်းကြီးတို့ကိုယ့်လက်ကိုဆုပ်ကြည့်ပြီးပြော့တာတော့မာတာမျိုးတွေ့တယ်ကိုယ်ဉာဏ်ဒီဥသောလက်နဲ့ဒီသဘာဝတွေမြင်အောင်ကြည့်ရဒါနံပါတ်1တဏီပေါ့နော်နံပါတ်2နီးကြတော့တကိုယ်လုံးကိုခြုံပြီးတော့ကြည်နိုင်တယ်တကိုယ်လုံးကြည်နိုင်ခေါင်းကနေခြေတော်ခြေတော်ကနေကောင်းသုံးဖို့တကိုယ်လုံးမှာတဏှာတွေကွက်ပြီးကြည်နိုင် အဲ့လိုကြည်တယ်နီနှစ်နီးဝိသုဒ္ဓိမကပြောတယ်အဲ့လိုရှုတဲ့ခါကျတော့ဘုန်းကြီးတို့ဒီဓာတ်သဘောတဘာဝတွေဓကမတန်ရှုတဲ့ပုဂ္ဂိုလ်အရေးကြီးတာဓာတ်သဘောတဘာဝတွေကလွန်ကဲတတ်တယ်ဓာတ်သဘောတစ်ခုတည်းရက်ရှိလာများအာထုတ်နေရင်အဲ့ဒါပိုထွင်ရှားလာတယ်လွန်ကဲလာတယ်ပေါ့ဗျအဲ့ဒီလိုဖြစ်လာရင် तू ကညှိပေးရတယ်မာပြီးတင်းလာတာတို့ နော်မာပြီးမာပြီးတင်းလာတင်းတာတွေပါရှိလာရင်ဖြော့တဲ့သဘောကိုပြောင်းရှုပြော့ရင်တိတ်ပြော့သွားရင်ခဏကြီးပြော့ခွေကြသွားတယ်အဲ့လိုပြော့တဲ့သဘောလေးဖြစ်လာပြော့တာတွေဖြစ်လာရင် မာတဲ့သဘော ပြန်ဆိုက်ရဒါမှညီမျှတော့လေးလာရင် ပေါ့တဲ့သဘော ရှုလို့ရတယ် လေးနေပြီခန္ဓာကိုယ်ရဲ့တခါလေးလေးကြုံလိုက်မယ်နော်ဟာတိတ်လေးတာပဲကြောက်ခဲကြောက်တုံးကြီးချထားတယ်လို့ဖိထားတယ်လို့လေးတာအဲ့ဒီခါကျပေါ့တဲ့နေရာလေးအာယုံပြုဘယ်နေရာမှာပေါ့နေလဲအဲ့ဒီပေါ့တဲ့နေရာလေးစိတ်ကစိုက်ကြည့်လိုက်အဲ့ခါကျရင်ညီသွားလဲညီသွားရှုမှလို့ကောင်းပါလားခါကျပေါ့နေတဲ့ခါကျဒီကကြွတ်တယ်ကြွတ်တယ်ဒီလိုခုံမြောက်ခုံမြောက်ပြန်တာပေါ့နေအဲ့ဒီခါကျရင်လေးတဲ့နေရာစိတ်ကစိုက်ပြရလေးတဲ့နေရာစိတ်ကစိုက်လိုက်ရင်လည်းဒီပေါ့တဲ့သဘောက ညီယူသွားပြီးတော့ရှုမှတ်လို့ကောင်းလာတယ်ပြီးတဲ့အခါကျပါလဲမာရာပြော့တာလေးတာပေါ့တာနော်ပြီးတော့ကြမ်းတာချောတာခါတလေခဏကြီးကကျင့်ပြီးတော့ရှုမှတ်တာကြံ့ကြံ့ထန်ထန်ဖြစ်နေတယ်အဲချောတဲ့သဘောမျိုးခုနကပဇောင်းကိုရှာနေပုတ်ကြည့်လဲချောတဲ့သဘောမျိုးလေးတွေ့တယ်ချောချောစီကြီးဖြစ်နေတဲ့ကြမ်းတဲ့သဘောလေးရှုဖို့ဒီနေ့ဓမ္မကြီးလျှောက်သလို ယိုစီးတဲ့သဘောဟာသူကတော့ဒီနေ့ကျတော့ဘာဖြစ်လာလဲဆိုတော့နှာရည်တွေဒလောစီးကြရှုမှလို့မနိုင်တော့ဖြစ်တယ်ညစ်လို့ရပါတယ်ညစ်ထုတ်လိုက်စကုနဲ့တိမ်လိုက်နော်ပစ်ရှုနဲ့တိမ်တန့်ရှင်းလိုက်ယိုစီးတဲ့သဘောတွေပေါ်လာရင်သူကဖွဲ့စည်းတဲ့သဘောလုံးခက်တဏ္ဍာရှိတဲ့နေရာကိုစိုက်ရှုရနော်ဖွဲ့စည်းလုံးခက်တဏ္ဍာဖြစ်တဲ့သဘောမျိုးယိုစီးနေဖွဲ့စည်းတဲ့ပုံစံခုနက ဂျုံမုံမုံမုံလေးတွေကိုဘုန်းကြီးတို့ရေနဲ့များများရေတွေများများထက်လိုက်မယ်အရေးပျော်သွားတာအလောတော်လောက်ပေါ့လေဖြော်မယ်ဆိုရင်ဒီဂျုံမုံမုံကလုံခဲကြီးဖြတ်သွားတာပဲအဲ့ဒီလိုလုံခဲတန်တာမျိုးကိုပြန်ဆိုင်လိုက်ပေါ့ဘိုက်ကလုံခဲတန်တာဖြစ်နေဘိုက်ကိုဆိုင်လိုက်ခြေတော်တို့လုံခဲတန်တာအဲ့ဒီက ဖွဲ့စည်းထားတဲ့ဘောလုံခက်တဏ္ဍသဘောမျိုးမြန်ဆိုင်လိုက်လည်းပဲခုနရုပ်စည်းတဲ့သဘောကရပ်သွားတတ်ပါတယ်ပထမဒီတပတ်9ရက်လောက်တွင်ကဒီဓာတ်တွေလွန်ခဲ့တော့ဒါတွေတွေ့လိုက်မယ်ကြောက်စရာမလိုဘူးဒါသဘာဝပဲတချို့ရတော့မျက်ရည်တွေဆက်တက်ကြနေတာအဲ့ဒါမျိုးမနိုင်ဘူးမနဲ့မခံမရနိုင်အောင်ကိုဆက်တိုက်စီးနေနာရီတွေယူစီမယ်ထရွေးတွေခဏခဏမြူရမယ်ပါဇက်တွေကတည်ရည်တွေခဏခဏကြာလာတွေ ဘေးထွက်ကြတာတွေဒါတွေတွေ့တတ်ပါတယ်ကြုံတတ်ပါတယ်အဲ့ဒီခါကျရင်ယူစည်းတဲ့သဘောမျိုးပေါ်လာရင်ဖွဲ့စည်းတဲ့သဘောလုံးခဲတန်တာရှိတဲ့နေရာမျိုးစိုက်ကြည့်ဒီကောက်တီတီကျတော့ဘလို့ဖြစ်နေပြန်လဲဆိုတော့ဖွဲ့စည်းမှုတွေကတိတ်လွန်ခဲနေတဲ့ကျုပ်ပုဂ္ဂိုလ်ကြီးကဖွဲ့စည်းမှုတွေကတိတ်လွန်ခဲနေတယ်အသက်ရှူကြတာဖွဲ့စည်းမှုတွေလွန်ခဲနေတာအသက်ရှူလို့မဟုတ်ပါမခံမရနိုင်အောင်ဖြစ်တာ အဲ့ဒီလိုအသက်ရှူမရအောင်ဖွဲ့စည်းမှုတွေလွန်ကဲလာယိုစီးတဲ့သဘောမျိုးပြန်ရှိပါယိုစီးတော့ခုနသေကြီးတွေယိုကြတာမျက်ရည်ယိုကြတာကျင်ငယ်တွေယိုကြတာဒါမျိုးတွေပြန်ဆက်ရှူပါအဲ့ဒီခါကျညီသွားတယ်မယ်ညီမြသွားပြီဆိုမှကိုရှုမှတ်နေကြကမ္မထာသွားပေါ့ဒါရေးကြည့်တယ်နော်ဓမ္မတာနောက်တစ်ခုကပူတဲ့သဘောအေးတဲ့သဘောချို့ကြတာပူလားဘုံမျိုးလက်ထပ်ထားတဲ့နေရာမျိုးဒီလက်တစ်ဖက် သိပူလို့ရင်လည်းဒီလိုကြားရရနဲ့ဝေလေးပါလေးခံရှုပေါ့ဒါကိုရှုနိုင်တော့ပြဿနာမရှိပါဘူးမရှုနိုင်ဘူးသိပူလာပြီးတချို့ကဘလောက်ပူလဲဆိုတော့ချွေးတွေကိုဖြတ်ဖြတ်ကြောင်ပူးလောင်နေတာဖြားတယ်လို့ထီအောင်ပူတယ်ပကံရနိုင်ကကျပင်ပန်းတတ်တယ်ဒီဓကပဋ္ဌာန်เนี่ยမရှုတတ်ရင်ပင်ပန်းတတ်တယ်ဒါကြောင့်မို့တခုခုတည်းကလွန်ကဲသွားပြီဆိုဓကပဋ္ဌာန်အထုတ်တဲ့ဘုရားခန္ဓာကိုယ်ပင်ပန်းတတ်တယ် ဘုန်းကြီးတို့အဲ့ဒါဘယ်မှာဖွင့်ထားလဲပရိပပောပရိပောပမတုတ်ဆိုတာမာဝကတန်ယုတ်ထကရာမှာဖွင့်ထားတယ်ဓာတုကမ္မထံဓာတုကမ္မထာနတမေညိကမ္မံကရွန်တတာကာယောကိလမတိဓကမ္မထာရှုမှတ်တဲ့ပုဂ္ဂိုလ်ဟာဓာတ်ကိုညီမြောက်ရှုတိုင်းခန္ဓာကိုယ်ပင်ပန်းနေကြောင်မိတ်ပါဟိုယိုစည်းတာကြီးမရှုတိုင်း ကိုယ်လည်းပင်မှစိတ်လည်းပင်မှတတ်တယ်ပူရာကြီးမရှုတိုင်အောင်ပူရပူရရှိပိုးပူပိုးပူပိုးပူချွေးတယ်လည်းကြောက်လူလည်းပင်ပန်းပူလောင်ပိုးပင်ပန်းတယ်မရှုတိုင်အဲ့ဒီခါကျရင်ကမ္မထမ်းဆရာနဲ့ဆွေးနွေးရတယ်မေးရတယ်ကိုယ်သဘောနဲ့ကိုယ်မလုံးနဲ့ဒါနဲ့ပတ်သက်ဘုန်းကြီးအတွေ့အကြုံလေးတခုပြောပါမယ်ဘုန်းကြီးဒီမလေးရှားမှာလုံးနဲ့၃-၄နှစ်လောက်က ဝါရင်း၃လလုံးတရားပြဖို့ပါတယ်။ကွာလမ်ပူရဲ့နောက်မြောက်တောင်းလောက်ကြမလားမသိပါဘူး။တနာရီခွဲလောက်ကားနဲ့တော့ရတယ်။ဒေါ်စခန်ရိတ်တာပဲ။ KKB တဲ့အတူကောင်းအနေနဲ့အရှိတော်မမှတ်မိသူတို့မလေးရှားနာမယ်။အဲ့ဒီမှာဘုန်းကြီးဝါရင်း၃လလုံးသွားတရားပြ။ထူးထူးဆန်းအဲ့တုန်းကအခုဒီတရားစခန်းမှာဆိုမျိုးသမီးအများအဲ့တုန်းကထူးဆန်းဆန်းမျိုးသားအများထူးဆန်းတယ်။ အမျိုးသမီးတွေအဲ့ဒီမှာနေရနေတယ်အမျိုးသားများအခုဘုန်းကြီးတို့ဒီတရားစခန်းတွေပါဆိုများတဲ့ဗမာတရားစခန်းဆိုရင်တော့အမျိုးသမီးကများတယ်ပြိုသားကနည်းပြန်ပြောင်းမြန်တခါတလေထူးဆန်းသာသွားတွေ့တာအဲ့ဒီတရားစခန်းမှာတက္ကမလေးတယောက်ဝါဝါလေးပါသူကအသက်30ဝန်းကျင်လောက်ရှိသေးတယ်သူဆိုဒီမဟာစီနီနဲ့အထုတ်တာ10နှစ်လောက်ရှိတယ် ကမ္ဘာတန်းဆရာတွေအများဆုံးအများကြီးတွေ့ဘူးလေနာမည်ကြီးဆရာတော်ကြီးတွေပါနေအများကြီးတွေ့ဘူးလေသူကမလျှောက်တတ်တာလည်းပါမှာပေါ့လေတချို့ဆရာတွေလည်းတိကျမစစ်ဆေးနိုင်တာလည်းပါမယ်ထင်ပါတယ်အဲ့ဒါနဲ့ဘုန်းကြီးနဲ့တရားစခန်းမှာကြုံရောကြုံတော့လျှောက်ပါတယ်ဆရာတော်တားပူတာပဲမှတ်လို့ပူတယ်ပူတယ်မှတ်လေပိုးပူလေပြချွေးတွေကလည်းပြန်ဘလို့မှနေလို့ထိုင်လို့မကောင်းဘူးဆိုလျှောက်တယ် အဲ့ဒါနဲ့သင်ကမှတ်တာဘယ်လောက်ကြာပြီလဲလို့မေးတော့10နှစ်ကျော်ပြီတဲ့ဟာအဲ့လိုမဟုတ်ဘူးမင်းတို့ဓာတ်ကမ္မဋ္ဌာန်းမှတ်တဲ့ပုဂ္ဂိုလ်များကဓာတ်တွေကိုညှိပေးရမယ်ဓာတ်တွေလွန်ကဲလာဒီတိုင်းဆက်မှတ်လို့မရဘူးပူရာကြီးကိုပူတယ်ပူတယ်မှတ်နေပိုးပူလေချွေးတွေပြန်လေအဲ့မှာချွေးပြန်ပြီးတော့ခန္ဓာကိုယ်ကချွေးတွေထွက်လေပင်ပန်းလေအမျိုးဖြစ်တတ်တယ်အဲ့ဒီခါကျအေးတဲ့နေရာဆိုင်မှာ အဲ့တော့မလေးရှားကလည်းပူတယ်ဗျငကိုပူရတဲ့အထက်ပူလာသွားမှတော့ချွေးပြန်တာပေါ့နောက်ရကြရင်သူ့ကိုပြောတယ်သူတို့စီကပူတော့ကြောက်ပြားတွေခင်တာတယ်ဓမ္မယုံဟောချင်းဘုညာပြနောက်ရကြရင်သူကလည်းငယ်လဲငယ်သေးတယ်ပဲမင်းကြီးကြောက်ပြားပေါ်ထိုင်နိုင်တာလို့အောက်ကကုရှင်နဲ့မထိုင်နဲ့ဖုံနဲ့မထိုင်နဲ့ထိုင်လို့ရပါလေဆရာတော်လေနော်အဲ့ဒီတရားစကားမှာမလေးရှားတရုတ်တွေကျဗမာတယောက်မှမပါ အဲ့ဒါနဲ့ထိုင်လို့ရပါလေအဲ့ဒါဆိုရင်ကြောက်ပြောင်းပေါ်မှာထိုင်လို့ခုရှင်မပါသေးနော်အောက်ကခင်းမခင်းနဲ့ဒီတိုင်းထိုင်ပူးလာပြီဆိုရင် အောက်ကကြောက်ပြားနဲ့ထိတဲ့နေရာလေးစိတ်ကစိုက်ကြည့်အေးတယ်အေးတယ်အဲ့ရစိုက်ကြည့်လိုက်အဲ့မှာမင်းပူတာနဲ့အေးတာညီမျှသွားလိုက်မယ်ညီမျှသွားမှမင်းမှတ်နေကြသူကမာဇီနီနဲ့မှတ်တော့အဲ့ကျမှဖောင်းနေပိန်နေမှအဲ့လိုပြန်ပြင်းမှတ်တော့နော်ဒီ ပူလာရင်ပူတယ်ပူတယ်မှတ်တော့မှတ်ကြည့်ပေါ့သူတို့တင်တဲ့အတိုင်းမခံမရနိုင်ပူလာရင်တော့အေးတဲ့နေရာပြန်ပြီးတော့ညှိပေးချိန်ပေးဒီတိုင်းပူလာကြတယ်ဒီခါလေးလေးဒီလေးတွေမှကြီးလည်းပြောပါတယ်ခါလေးလေးအေးဆန်တာဘေးပဝဉ္ဇဉ်ကတကယ်တော့ညပူနေတာသူ့မှာအေးဆန်တာဖြစ်တတ်တယ်ခဏကိုယ်ရေရေခဲတုံးလို့အေးစိတ်အေးဆက်သွားပြီးလုံမရအောင်ဖြစ်တယ်အေးခဲနေတာမျိုးကြုံနေတယ် အီးခဲနေတာမျိုးကျုံလာရင်အီးတယ်အီးတယ်သွားမှမှန်တယ်ခဲတယ်ခဲတယ်သွားမှမှန်တယ်အဲ့ဒီချိန်ကျရင်ဘာမှမလဲပူတဲ့နေရာလေးပြန်ဆိုင်ဘယ်နေရာပူလဲပြန်ကြည့်လိုက်ခါလေးလေးဘုန်းကြီးတို့သဘောဝကဒီလက်ထပ်ထားတဲ့နေရာလေးပူတတ်တယ်အဲ့ဒီပူတဲ့နေရာလေးစိုက်စိတ်ကစိုက်လိုက်အေးတယ်အေးတယ်အေးတယ်ပူတယ်ပူတယ်မှလည်းခုနအေးတာရော့သွားပြီတော့ညီသွားလိုက်တယ်ညီသွားမှငကိုကမ္မထမ်းပြန်သွားတယ်တခါတလေကျဒီထိုင်ထားတဲ့အောက်က ကြမ်းမြင်နဲ့ထိတဲ့နေရာမျိုးလဲပူးနေတတ်တယ်နော်အဲ့ဒီပူတဲ့ဟာကိုပြန်ဆိုင်ပြန်ပြောပါမယ်ဒါအရေးကြီးပါတယ်တိတ်ပူလာရင်မခံမရနိုင်ဘူးဘာမှမလဲအေးတာကိုပြန်မှအေးတဲ့နေရာရှာလဲတွေ့တယ်ခါတလေရုံမှာဓမောင်နဲ့ထိုင်နေပန်ကာလေးတီးပန်ကာလေးနဲ့ကိုထိတဲ့နေရာလေးအေးနေတာအဲ့ဒီအေးတာလေးစိုက်လိုက်ခုနအပူကညီသွားတယ်ဒါမျိုးလဲကြည့် တိတ်အေးလာပြီဆိုရင်တော့ပူတာကိုပြန်ဆိုင်ပူတာပြန်ဆိုင်မှညီသွားမှငကုကမ္မထပြန်သွားနော်အဲ့လိုမရှုတတ်ရင်သူကယောဂီပဲတော်တော်လေးခံခက်တယ်ဒါလေးမှတ်တာတချို့ကြတော့ထောက်ကံမှုတွေကလွန်ကဲနေလွန်ကဲနေတော့တောင့်တင်းနေတာထောက်ထားတဲ့အခါကျခန္ဓာရဟိုနာလည်းတင်းနေဒီနာလည်းတင်းနေဒီထောက်ထားတာများတာနော် ထောက်ထားတာများတော့တွန်းကံမှုရှူရတယ်ဒီလိုထောက်ထားရင်တင်းရင်နေတယ်ဒီတော့တွန်းတွန်းကံမှုသဘောလေးလေးတွန်းကံဝင်သွားဒါရှုနိုင်တယ်ဝမ်ပိုက်ကြီးဖောင်းတယ်တွန်းကံတယ်ပေါ့ဒါလေးထောက်ထားတာရဲ့ကြည်နေလို့ရှိရင်ခဏကြီးတောင့်တင်းနေတယ်အဲ့ဒီလိုတောင့်တင်းနေလို့ရှင်ဒီကိုရှုမှတ်နေတာအာယုံစိုက်လို့မရဘူးအဲ့လိုမျိုးမှတ်ထားပါမယ် ထောက်ကန်တဲ့သဘောတွေလွန်ကဲနေပါလို့မလဲတွန်းကန်တဲ့သဘောကြည်ပါတွန်းကန်တဲ့သဘောတွေလွန်ကဲနေရင်တွန်းကန်လို့ရှိရင်တချို့ကြရင်တွန်းကန်လိုက်တော့ဒီခန္ဓာဝိရှိဒီလိုလိုဒီလိုဒီလိုလိုဖြစ်နေတာတချို့ဖြစ်တတ်တယ်နော်တချို့ဆိုဒီကြမ်းမြင်တဲ့ဒုံဒုံနဲ့ဒီလိုရိုက်နေတွန်းကန်မှုတွေများတချို့ကြလည်းဒီလိုလဲဒီလိုလို့ဒီလိုလို့ဒီလိုတွန်းကန်မှုတွေလည်းဖြစ်တတ်ချို့ကြဒီလိုကိုလဲနေတာတွန်းကန်မှုတွေအားကောင်းတယ် သူကဖြစ်နေတဲ့အတိုင်းရှုရင်အဲ့ဒါပြဿနာတက်တာတဲ့ဖြစ်နေတဲ့အတိုင်းသွားမရှုနဲ့ဖြစ်နေတဲ့အတိုင်းရှုရင်အဲ့လိုပဲဖြစ်တယ်ဒီလိုကြီးဒီလိုကြီးလဲနေအောင်သွားရှုလို့ရှိရင်ခေါင်းမူတတ်တယ်အဲ့ဒါပါလေတွန့်ကံမှုတွေအားကောင်းတယ်တွန့်ကံမှုတွေအားကောင်းနေရင်ထောက်ကံမှုကိုပြောင်းရှုပြောင်းရှုရမယ်ဒီလိုဒီလိုဖြစ်နေဟောဒီထောက်ထားတဲ့ဘက်ကိုကြည့်လိုက်ဒီအဲ့ကြတော့ခန္ဓာကိုယ်ကငြိမ်သွားမယ်ရှင်းအောင်ရိမ့်ရိုင်းတာအေးရိမ့်ရိုင်းတာထောက်ထားတဲ့ဘက်ကိုပြန်ကြည့်လိုက် ရှင်းနောက်တွေရင်းရိုင်နေတယ်ခန္ဓာကိုယ်ကြီးလဲပတ်ပြီးရင်းရိုင်နေတယ်ဘေးဒီလိုပဲညာရင်းရိုင်နေတယ်အဲ့လိုရင်းရိုင်လို့တွန်းကန်မှုထောက်ထားတဲ့သဘောတွန်းကန်မှုများလို့ထောက်ထားတဲ့သဘောရှုတယ်ဒါပေမဲ့ဒီရင်းနာတွေကမကြဘူးဆိုရင်နီမျိုးအကြီးဘုန်းကြီးပေးနိုင်မှာတခါတလေကြာရင်ဒီလိုလှုပ်ထားတွေကိုဒီလိုရင်းနဲ့ရင်းနဲ့မမှတ်နဲ့အဲ့ဒီချိန်မှာတချို့နီးတွေကဖြစ်တဲ့အတိုင်းမှခိုင်းတယ် ဟောရှေ့ရင်းနဲ့ရင်းနဲ့ရင်းနဲ့မမှတ်ရကြရက်ချင်တယ်ရက်ချင်တယ်ရက်တယ်ရက်တယ်ရက်တယ်ဒီလိုမှအဲရင်းနဲ့ရင်းနဲ့ပိုင်ဘိုးရင်းနေတတ်တယ်လှုပ်တယ်လှုပ်တယ်မိုင်ဘိုးလှုပ်နေတာဒါမျိုးလှုပ်တယ်လှုပ်တယ်မိုင်အလိုက်တဲ့မကိုကလိုက်မှတ်နေတတ်တယ်အဲ့ဒါကိုရက်ချင်ရက်ချင်တယ်ရက်ချင်တယ်ရက်တယ်ရက်တယ်ရက်တယ်ဒီလိုမှတ်ပေးမယ်နော်ဒါလေးမှတ်တာပုံသေးကားကြမမှတ်နဲ့တခါတည်းတရားရှုမှတ်တဲ့ကပုံသေးကားကြသွားလှုပ်လိုက်တဲ့ကမတိုးတက်တော့ ဘုန်းကြီးငငယ်တုန်းကမန္တလေးစိန်မန်းရိပ်သာမှာသွားတယ်80ခုနှစ်မှာမာစီရိပ်သာကြီးမှာဘုန်းကြီးအထောက်ပါတယ်81ခုနှစ်မှာမန္တလေးစိန်မန်းရိပ်သာမှာတွားတာတရားထောက်ပါတယ်အဲ့တော့ယဟန်ဖြစ်စာပါဗျာနောက်ဒုတိယနှစ်မှာတော့ယဟန်တဝါရာဇဘုန်းကြီးအချိန်မှာရန်ကုန်မာစီရိပ်သာကြီးမှာနှစ်လခွဲလောက်အထောက်ပါတယ်ပြီးတော့မန္တလေးစိန်မန်းရိပ်သာမှာနှစ်လခွဲအထောက်ပါတယ်81ခုနှစ်မှာ အထုတ်တဲ့ချိန်မှာဘာသွားတွေ့လဲဘုန်းကြီးကရန်တော်ဟာနှောဝအဲ့ဒီချိန်မှာဘုန်းကြီးတဲ့ကြီးတဲ့တော်ဘုန်းကြီးတပါဘွဲ့မှတ်မိပါစေဆရာတော်ဒိခာသူကအဲ့ဒီလိုပဲခန္ဓာကိုယ်ကြီးကဘယ်မှရိမ့်နေရိမ့်နေဒီလိုဖြစ်တာနောက်ရိမ့်ရာနေပြီးတော့တွန်းကံမှုတွေအားကောင်းလာရိမ့်ရာနေပြီးခန္ဓာကိုယ်ကြီးနဲ့ကြမ်းမြတ်ဒုံဒုံဒုံနဲ့ဒီလိုရိုက်ဘုန်းကြီးလည်းတွေ့နေတွေ့နေတော့သူကဘုန်းကြီးကိုပြောတယ်ပြောသေးတာတဲ့ရှင်ဘုရားက ဒီမာဇီနီနဲ့အာထုတာနှစ်ကြိမ်ရှိပြီဒီလိုဒီတိုင်းဖြစ်နေတယ်တဲ့ဒါလေးပြင်ပေးတော့ဆရာတော်ဘုန်းကြီးခေါ်တော့ပေါ့လေသူဘုန်းကြီးဘုန်းကြီးတပည့်တော်လည်းကမ္ဘာထဆရာမဟုတ်ဘူးနှစ်ကြိမ်အာထုတ်ဘူးလားရှိတာဘာမှအတွေ့အကြုံမရှိဘူးမပြင်းတော့ဘူးဆရာတော်ပဲရှောက်ဆရာတော်ပြင်းတဲ့အတိုင်းပဲဆရာတော်ကလည်းဒီတိုင်းဖြစ်နေတဲ့အတိုင်းမှပဲဂါဂနာနာမမေးတာတွေမဆွေးနွေးတာတွေလည်းပါလိမ့်မယ်ထင်ပါတယ်ခွန်ကြီးနောက်ပိုင်းသုံးသက် သူထွက်တာထွက်သွားရောဒီလိုနဲ့ပဲပြီးနာလဲပြီးဒုံကြမ်းမြင်တာဒုံဒုံနဲ့ရိုက်ဒီတော့အဲ့ဒီလိုမျိုးဖြစ်လာရင်ဘာဖြစ်မလဲခုနလိုဒါကတွန်းကန်ဖို့အာကောင်လို့ဒီလိုဖြစ်တယ်အဲ့တော့ဘာလို့မလဲထောက်ထားတဲ့သဘောမျိုးဒီလိုတက်ရမိုက်ထောက်တာလေကနေထောက်တာသဘောမျိုးမှိုက်လဲငြိမ့်ပါတယ်နောက်တစ်ခုက ဒါမျိုးဆက်မဖြစ်ဘဲနဲ့ဆက်မပါဘဲနဲ့ရက်ချင်တယ်ရက်ချင်တယ်ရက်တယ်ရက်တယ်ရက်တယ်အဲ့လိုမှလည်းငြိမ့်ပါနောက်တစ်မျိုးပြောမှနော်ဒီဟာတွေနဲ့ပတ်သက်အခက်အခဲတွေအများကြီးကြုံနိုင်တာကတရားမှတ်ရင်လည်းတခါတလေငိုခြင်းနဲ့စိတ်တွေပေါက်တယ်နော်ငိုခြင်းနဲ့စိတ်ပေါက်လို့တချို့နည်းကြငိုခြင်းနဲ့ငိုခြင်းနဲ့မှားတယ်ငိုခြင်းနဲ့ငိုခြင်းနဲ့မှားလေပိုးငိုလို့ကောင်းလေပဲနော်ငိုခြင်းနဲ့ငိုခြင်းနဲ့မှားလေငိုလေငိုခြင်းနဲ့မှားလေငိုလေပဲမရဘူး အဲ့ဒီလိုလူမျိုးဆိုတခါတလေကမ္ဘာဆရာနေပြီးတော့ဥမှတ်ပေးတယ်ကောင်းတယ်ငိုခြင်းနဲ့မမှတ်နဲ့အဲ့ချိန်မှာအငိုရခြင်းနဲ့အငိုရခြင်းနဲ့ရက်တယ်ရက်တယ်လို့မှအဲ့ဒါမှရက်တယ်ငိုခြင်းနဲ့ငိုခြင်းနဲ့မှတ်လေဆက်ငိုခြင်းလေးပဲအဲ့ဒါမှတ်တာနော်တခါတလေသူကသူသူမမှတ်တာမမှတ်နိုင်အားရပြင်းထန်နဘေးလူကကူပေးရနဘေးလူကလည်းဘယ်လိုကူပေးလို့ရလဲယောဂီဟုတ်လားယောဂီ ကျွန်မပြောတဲ့အတိုင်းမှကျွန်တော်ပြောတဲ့အတိုင်းမှပေါ့ဘုန်းကြီးတို့ကြဘုန်းကြီးယောဂီဘုန်းကြီးပြောတဲ့အတိုင်းလိုက်မှနော်ငိုရက်ချင်တယ်ရက်တယ်ရက်တယ်ရက်တယ်တဏှာကြီးလောက်တော့နည်းနည်းပင်ပန်းနှစ်ချိန်လောက်တော့ပင်ပန်းခံလောက်ရတယ်လွန်လွန်သွားပါလေရက်သွားပါပြန်ပေါ်တယ်ဒီတဏှာရဲ့အတွင်းမှာနှစ်ချိန်သုံးချိန်လောက်ပြန်ပေါ်ပေါ်လိုက်ခုနလိုသင်သေးလိုက်အတကဖြတ်ထပ်ဖြစ်လိုက်အပြန်သင်ပေးလိုက်ရက်ချင်တယ်ရက်ချင်တယ်ရက်လေအပြန်သင်ပေးလိုက်ရက်သွားပြန်ကြုံလောက်ပြရတယ်နော် အဲ့လိုမျိုးမှတ်တာငိုကျင်တာလည်းပေါ်တတ်တယ်ရီကျင်တာလည်းပေါ်တတ်တယ်ရီကျင်တာရီကျင်တဲ့သွားမှတ်လို့ဟာဟာနဲ့ခုတော့ကုန်ပြက်ရောဗျာဂျန်တဲ့လူတွေဒါကကိုယ့်အိမ်နဲ့ကိုမှတ်လို့တရားစကားကြီးတစ်ခုတည်းမှာဆိုရင်တော့ဓမ္မဟုတ်တစ်ခုတည်းတယောက်ကရီရနဲ့ဂျန်တဲ့လူကုန်ပြက်ရောရီကျင်နဲ့ရီကျင်နဲ့မှတ်လေရီကျင်လေပဲအဲ့ဒါမျိုးမှမှတ်ရအောင်နော်ဘာလို့ဘယ်လိုမှတ်မလဲအကြီးရက်ချင်တယ်အကြီးရက်ချင်တယ်ရက်တယ်ရက်တယ်ဒီကြီးကတော့ဘုန်းကြီးကိုယ်တိုင်ကြုံဘူးတယ် ဘုန်းကြီးတို့ဒီရောက်ပြီးမှမောင်းတော်မြေစင်းတော်ကသွားပြီးဘုန်းကြီးနီးယူပါတယ်တဘာကြောင်းလေးနဲ့ထားတယ်လူရကြီးပူလိုက်အိုက်လိုက်ထားတယ်နှုံးမယ်အတက်ပေါက်ရှိတယ်ခေါင်းပေါက်ရှိတယ်လဘေးပေါက်ရှိတယ်ချင်းပေါက်မရှိဘူးရှစ်ပေခံလေးပဲဖြစ်မယ်အဲ့ဒီမှာအဲ့တော်လည်းဒီတိုင်းဒီထဲမှာတရားထုတ်တော်လည်းဒီထဲမှာနူရာသည်ဆိုဘုန်းကြီးခေါင်းရင်ပေါက်ဖွင့်တယ်အတက်ပေါက်ဖွင့်တယ်ဘေးပေါက်ဖွင့်ရည်ကျင်လိုက်တာပါ ဘုန်းကြီးဒီအဲ့ဒီချိန်မှာဒါဘယ်လိုရှုရမလဲသိတယ်ဒါပေမဲ့ဆရာတော်ကြီးဘာသင်ပေးမလဲသိချင်တော့ဘုန်းကြီးကိုနီးကိုဟာနဲ့ကိုမမှတ်ဘူးဒီတိုင်းပဲကြာတော့ရည်ကျင်တဲ့စိတ်ကဘာမှအကြောင်းမရှိဘူးနော်ပိုက်တယောက်ကလိကလိနဲ့လည်းရည်ကျင်လို့ဘေးကကြီးအယူကြီးလို့နေတာမဖြစ်ပါဘူးရှက်ဆရာကောင်းပါဆိုတကားပိတ်တကားပိတ်ဒီတိုင်းပဲသူခိုင်းတဲ့အတိုင်းပဲလုံးနေဘလုံးမအဆင်မပြေဘူးဒီမှာခွန်ကြီးသွားလျှောက်ပါသူကတော့ဤတစ်မျိုးပေးပါ တခြားနည်းပေါ့လေကိုတော့အဲ့ဒါနဲ့တော့ဘုန်းကြီးမဆိုင်တော့မပြောတော့ပါသူပြောတဲ့နည်းကတစ်မျိုးပါအဲ့တော့ဒီမှာရည်ရင်တဲ့စိတ်ပေါ်လာဘယ်လိုမှမလဲအရည်ရရှင်နဲ့အရည်ရရှင်နဲ့ရက်တယ်ရက်တယ်နောက်တစ်မျိုးပြောမှနော်တချို့ပုံကုများကြတော့မတကားကိုကိုစံလင်းကတာတော့မသိတချို့ကြကတာကကျင်တဲ့စိတ်ပြန်ပေါ်တယ်ဖြစ်ပုံကတကယ်ကိုကတာဟာဒီချိန် ဘုန်းကြီးတို့ဒီမှာဒီဒီငယ်တဲ့လူတွေပါတယ်နော်တချို့မင်္ဂလိတဲ့ကျွန်မဒီနေမိုးတို့ရေလွင်တို့ငယ်တဲ့လူတွေပါတယ်ဘောလို့ကြည်တယ်ချို့ငယ်တဲ့လူတွေကြဘုန်းကြီးနဲ့ရှောက်ရမှာကြကြောက်တယ်တရားရှောက်မှာကြောက်တယ်ဒါပေမဲ့လို့တရားမှတ်တဲ့ခါကျကနေပြန်ဒီကနေမှာထိုင်ရတဲ့ကတာနော်ဒီလက်ကကိုယ်ကောက်ပြီးကနေတွေ့ဘူးတဲ့ဘုန်းကြီးကခြင်းနဲ့ကခြင်းနဲ့မှတ်လေကလေပဲသူကထိုင်ပြီးတော့ကနေလက်ကိုကိုယ်ကောက်ပြီးတော်တော်တောင်ကြည့်လို့ကောင်းမှသူကကနေဘူး အဲ့ဒါဘယ်တော့မှတွေ့ဘူးလဲဆိုဘုန်းကြီးဒီမလာခင်ဗိုင်းဣဒယမကနေပြီးတော့ရှမ်းပြည်တောင်ပိုင်းအဲ့ဒီနေ့ကဘုန်းကြီးတို့တောင်ပိုင်းတောင်ဝင်ကြတယ်ပထမလွယ်လင်းတောင်ဝင်ကြတယ်ဆယ်ရစကန်ပြီးတော့ပင်လုံ15ရစကန်ဘုန်းကြီးတို့ဆက်ကြတယ်ရှမ်းမှာကျောင်းသူလေးတယောက်တရားလျှောက်တဲ့ခါကျတော့ဘုန်းကြီးကြောက်လိုက်တာတရားထိုင်မှတဲ့ခါကျတော့ဘုန်းကြီးတို့ကြည်ပါလေတခါလေးလေဘုန်းကြီးဒီကနေဓမ္မကြီးတို့ဘုန်းကြီးရုပ်မပြတာရှိတာနော်တခါကြီးတို့ဘုန်းကြီးတို့ဒီကနေကြည်နေပါလေ ခက်ခဲကြုံလာသင်ပေးဖို့ကြည်နေအဲ့ဒီကလေးမလေးဟာကနေတာပဲဒီတိုင်းလက်ကိုချိုးကနေဘယ်နဲ့ဘုန်းကြီးကနေသွားထိုင်ပြီးတော့ယောဂီငါပြောတဲ့အတိုင်းမှအကရက်ချင်တယ်ရက်ချင်တယ်ရက်ချင်တယ်ရက်ချင်တယ်မှလည်းဒုက္ခတာတဖြည်းဖြည်းနဲ့အောက်ကျသွားရက်တယ်ရက်တယ်ရက်တယ်ကဘုန်းကြီးလွတ်ထားတယ်တော်လေးကြထကပြန်သူအကချင်တယ်မှတ်တာဟုတ်ကချင်တယ်မှတ်လေကလေပေါ့လေအဲ့လိုဖြစ်တယ်အဲ့ဒါလည်းမှတ်တာနော် ရက်ချင်တယ်ရက်ချင်တယ်ရက်တယ်ရက်တယ်ဒီလိုမှတ်မယ်အဲ့တော့ဒီလိုဆန့်ကျင်ဘက်တွေပေါ်လာရင်ပြောင်းမြန်ပြန်မှတ်ပေးနေကြတယ်ခုနလိုဒါတုံးထိုးတဲ့သဘောမျိုးတွေအင်းဘာခေါ်လဲခုနကဝါယောတရတဘာဝကထောက်ထားတဲ့သဘောတုံးကန်တဲ့သဘောတုံးကန်တဲ့သဘောကြောင့်ဒီလိုပေါ်တာထောက်ထားတဲ့သဘောမှိုင်လည်းရတယ် ကယ်လို့အဲ့ဒီတွန်းကန်မှုတွေအားကောင်းလို့ခန္ဓာကိုယ်ရရင်းရံလှုပ်ရှားနေတဲ့ဆိုရင်အဲ့ဒီထောက်ကန်တဲ့သဘောပြောင်းမှန်မှခုနရက်ချင်တယ်ရက်တယ်ရက်တယ်မှန်မှဒါလှုပ်လို့မရသေးဘူးနောက်တစ်မျိုးလှုပ်လို့ရသေးတယ်ဥပမာဆိုပါတော့ဘုန်းကြီးတို့ဒီစောက်တော့ပေါ့လေတိုက်ဘလို့တော့ဒီလိုဒါကဟုတ်လားလေရတွန်းကန်အကြောင်းလေရတိုက်တော့ဒီစောက်ကစာရွက်တွေကဖလဖလဖလနဲ့ဒီလိုမြည်တာဟုတ် အဲ့ဒါကိုငြိမ်တော့ပါလို့အရာဟုတ်တစ်ခုဒီလေးတဲ့တစ်ခုနဲ့ကိုစားနဲ့ဒီလိုပြိကြိုင်ဒါငြိမ်သွားတာဆိုလိုတာလေးတာကိုစိုက်ကြည့်လိုက်ဒါငြိမ်သွားလိုက်ဒါကိုပြောချင်တာနော်တကယ်လို့ခုနကပေါ့နေတဲ့အတွက်ခန္ဓာကိုယ်ကဒီလိုဒီလိုလှုပ်တာဟုတ်ဗျာအဲ့ဒါကိုလေးတာကိုစိုက်ကြလိုက်စိုက်ပြီးတော့ရှုမှတ်ရင်ငြိမ်သွားလိုက်နော်ဓကပ္ပဏရှုမှတ်တဲ့ပုဂ္ဂိုလ်ဒါတွေရေးကြည့်တယ်နော်ခုနစာအုပ် ဒီစောက်တို့ဇဝဲဘောတင်တာလေလေတိုက်တော့ပလပလပလပလနဲ့ဒါလေတိုက်တာတွန်းကန်တယ်သဘောနော်အဲ့ဒီပုံမှာလေးလာတဲ့ရာဟုတခုဖိချိုင်ပါပဲငြိမ်သက်သွားသလိုခန္ဓာကလှုပ်နေတယ်ဒီလိုဒီလိုဒီလိုဒီလိုလှုပ်နေတယ်ဟာဒီလိုဒီလိုဒီလိုလှုပ်နေတယ်အဲ့ကြတော့လေးတဲ့နေရာလေးတနေရာလေးတဲ့နေရာလေးတွေ့လိမ့်ခန္ဓာကိုလေးတဲ့နေရာလေးဆိုင်လိုက်ဒါငြိမ်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာကနီးမျိုးစုံသူကနားလေရမယ် ဒီတနည်းမရကိုဆောင်လည်းဒီနည်းမရဘူးဆိုဘုန်းကြီးနောက်ရက်ထပ်လျှောက်ဆရာတော်မနေ့ကပေးတယ်မရဘူးဘုန်းကြီးပြန်လျှောက်မရရင်ဘုန်းကြီးနောက်တစ်မျိုးပြောတယ်ဟာဒါမရသေးဘူးလားနောက်တစ်မျိုးပြောတယ်ဘုန်းကြီးတို့အဲ့လိုတင်တာဖះမဟုတ်ဘူးဖះမှသာလေဒီကဒီကကြီးတို့ဓမ္မကြီးတို့ဖြစ်နေတာကိုတိတိကျသိတယ်ဘုန်းကြီးတော့မသိဘူးဒီမှာရှောင်းနေပါတော့ဗောနော်အများကြီးပဲရှောင်းများလို့ပဲ လူနာပြောသမျှကိုနားထောင်ပြီးတော့ပြန်ပြင်တဲ့သဘောလောက်ပဲရှိတယ်တိကျမသိဘူးဒါဘုန်းကြီးကနနာပြောပြပါတယ်ထိုင်ဝမ်ယောဂီတေကြောင့်သူဟာဒီမာစီရိတ်တာတခုဌာနတွေအများကြီးပဲတစ်နှစ်ပတ်လောက်အထုတ်တာမာစီရိတ်တာတွေကသူကဌာနတခုမှာ2လ3လလောက်ပဲလက်ခံတယ်အဲ့တော့သူကအထုတ်ခြင်းတော့တရားလည်းရခြင်းနဲ့စိတ်ရှိတော့ဒီလိုက်ရှောက်ွက်တယ် ဝတ်ပြီးတော့သူတို့ဒီရိတ်တာမှာနှစ်လလက်ခံတယ်နှစ်လပဲလက်ခံသုံးလသုံးလပြီးနောက်တဲ့ရိတ်တာတခုပြောဒီဟာရိတ်တာအားလုံးလိုက်အားထုတ်တယ်သူပြဒနာပါလေဆိုဘုန်းကြီးတို့ဉာဏ်ပိုင်းနေနဲ့ပြောရင်သင်္ခါရုပ္ပခဉာဏ်ဆိုတာကယုံ nant တရားရဲ့တိမ်မွေ့တဲ့ပိုင်းသင်္ခါရဥပ္ပခယုံ nant တရားတွေကမထင်ရှားဘူးဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဒုက္ခဒုက္ခမဟုတ်ဘဲနဲ့ တိမ်မွေ့နေတဲ့ခါကျတော့ဥပက္ခလို့ခေါ်တယ်။တိမ်မွေ့နေတဲ့ခါကျတော့အဲ့ဒီနေရာမှာယောဂီအများစုကခက်တက်တယ်ရှေ့မသွားတိမ်မွေ့နူးညံ့နေတော့မှတ်လို့မကောင်းဘူးမှတ်လို့မကောင်းတော့ဘာဖြစ်လဲဆိုအဲ့ဒီထင်ရှားတာလိုက်ရှာလိုက်တယ်ရှာတတ်တယ်အဲ့ဒါပြဿနာအဲ့ဒီသင်္ခါရုပ္ပကညာကျတော့ရှုမှတ်လေတိမ်မွေ့လေရှုမှတ်လေတိမ်မွေ့လေတိမ်မွေ့လေရှုမှတ်လေဒီလိုဖြစ်တာအဲ့တော့ယောဂီကအားမရအောင်တိမ်မွေ့တော့ တိမ်မွေးတော့ဘာဖြစ်လဲဆိုတော့ထင်ရှားရလိုက်ရှုတာအတန်ထင်ရှားလာအတန်ကိုလိုက်ရှုရင်အဲဒီအတန်ကလည်းပြင်းပြင်းနဲ့တိမ်မွေးသွားဗျာဟာတိမ်မွေးတော့သူမကြိုက်ဗျာနောက်တော့တခုထင်ရှားရှာအဲဒီရှုမှလည်းတိမ်မွေးသွားဗျာဒီလိုနဲ့သူလဲနေတာခုနထိုင်ဝမ်ယောဂီအလိုလဲနေတာဘုန်းကြီးနဲ့တရုတ်တော့မကြွမကြွတဲ့ခါကျစကပြန်နဲ့စကပြန်လောက်တဲ့ယောဂီနှစ်ယောက်အိတ်တိမ်ကိုပင်းလို့ဆုံပြီးတာ အိမ်မှာရှိတဲ့ဒကမာလေးကလည်းအဲ့ဒီနေရာမရောက်ဘူးဗမာမလေးသူလည်းပြန်တော့သူလည်းနားမလဲနောက်ဒကာတယောက်ကလည်းစကားပြန်လို့တယ်သူကလည်းနားမလဲဘုန်းကြီးတနာရီလောက်လှက်ပတ်မိရတယ်ကိုလိုချင်တဲ့ဖြစ်မရမချင်းနောက်ပိုင်းမှာဘုန်းကြီးကအေးမင်းဖြစ်နေတာငါရိပ်မိပြီလို့ဒါပေမဲ့ငါဖျားမဟုတ်ဘူးလို့သူကထင်တာဘုန်းကြီးကမ္မထန်ဆရာအတွေ့အကြုံများတယ်ဘုသူ့တထိုင်နေတဲ့ကိုယ်စားမင်းဒါကိုတိုးတက်တော်သူပြင် ကျင်လို့ရားလိုက်မယ်ထင်လို့ဘုန်းကြီးလာတာဘုန်းကြီးကမှန်တမ်းပြောငါအဲ့လောက်ထိမကြွချင်ပါဘူးကွာလို့ငါဖျားမဟုတ်ပါဘူးလို့ငါတို့နီးရလို့ဒီနေ့မင်းကိုဒီလိုသင်ပေးလိုက်တဲ့အဆင်ပြေဆက်သွားအဆင်မပြေဘူးဆိုရင်နောက်နေ့ငါတမျိုးမြန်တယ်မှာ ခုနကခုနတက်ရှုတဲ့နီးပုံစံမယ်အဲ့လိုဘုန်းကြီးကပြန်တယ်နော်ဒါပေမဲ့စိတ်မပြတ်နဲ့ဒီနေ့ဒီနီးမရဘူးမဆနာနောက်တစ်နေ့ပြန်ရှောင်း ဘုန်းကြီးပြန်တင်မှာနောက်တစ်မျိုးသင်အောင်မယ်အဲ့လိုသွားရမယ်နော်ဘာဖြစ်လို့လဲဆိုကမ္မထဆရာတွေကဖះမုံဖះသားလည်းဖះမသားလည်းတိတိကျသိတယ်ဒါဘာဖြစ်လဲဘယ်လိုပြင်ရမလဲတခါလေးနဲ့ပြီးတယ်ဖះတော့ဘုန်းကြီးတို့ပုံဘုန်းကြီးတို့ကအဲ့လိုမဟုတ်ဘူးမပြီးဘူးအဲ့တော့မှတ်ထားမယ်ခုနကတွန်းကန်မှုတွေတိတ်များနေတယ်ခန္ဓာကိုယ်တိတ်လှုပ်နေမယ် ကြွတက်တာတို့လှုပ်တာတို့ဒါမျိုးဖြစ်လာရင်ခုနလိုဆန့်ကျင်ဘက်မှတ်နိုင်တယ်ထောက်ကံမှုမှတ်နိုင်တယ်ပြီးတော့လေးမှုမှတ်နိုင်တယ်နော်ဒီလေးတာတို့မာတာကျမ်းတာတို့ပေါ့လေထင်ရှားတဲ့ပထဝီဓာတ်တွေမှတ်နိုင်တယ်ဒီလိုမှတ်တာပေါ့နော်ဒီတော့ဓာတ်သဘောတဘာဝတွေမှတ်တဲ့ခါကျတော့သူကဓာတ်တွေရဲ့သဘောတွေလွန်ကဲတာတွေဖြစ်တတ်ပါတယ် များသောအားဖြင့်တော့ဘုန်းကြီးတို့တွေ့ကြုံရပြောရင်တော့ရှုမှတ်တဲ့နေရာနှမျိုးရှိတာပေါ့နော် တချို့ကဝိပဿနာဓာတ်ရိုက်ရှုတယ်ချို့ကဇံပိုင်းနဲ့သွားတာရှိဇံပိုင်းနဲ့တမ္ထယာတိကခေါ်တယ်ဇံနဲ့သွားတဲ့ပုံကိုကြောင့်ဝိပဿနာဓာတ်ရိုက်သွားတဲ့ပုံကိုကြောင့်ဝိပဿနာယာနိကလို့ခေါ်တယ်တုတ်တဝိပဿနာယာနိကလို့လည်းခေါ်တယ်များသောအားဖြင့်ဒီဓာတ်တွေလွန်ကဲလွန်လွန်ကဲကဲတွေ့တာက သုတ္တဝိပဿနာယာနိကပုဂ္ဂိုလ်ဝိပဿနာဓာတ်ရိုက်သွားတဲ့ပုဂ္ဂိုလ်များမှာအဖြစ်များတယ်ဒါလေးမှတ်ထားနော်ဇာနာယာနိကဇံပိုင်းနဲ့သွားတဲ့ပုဂ္ဂိုလ်ဒီပြဿနာတိတ်မတွေ့ဘူးဝိပဿနာဓာတ်ရိုက်သွားတဲ့ပုဂ္ဂိုလ်တွေဟာအများဆုံးတွေ့တာတွေ့လို့ရှင်ခုနအတိုင်းပဲဓာတ်တွေကိုညီမျှသွားမှတ်တရမယ်ကိုယ့်အကူမမှတ်တိုင်းကမ္မထဆရာနဲ့ဆွေးနွေးရမယ်တမ္ထယာနိကပုဂ္ဂိုလ်တွေ မဖြစ်ဘူးလားဆိုအဖြစ်နည်းတယ်ပေါ့လေဘယ်သူတွေဖြစ်များလဲဝိပဿနာဒါလည်းရှုတဲ့ပုံကိုဖြစ်များတယ်ဒါလေးမှတ်ထားပေါ့နော်အဲတော့ဒါကတော့ဓာတ်တွေညီမျှအောင်ရှုတဲ့နေပဲဓာတ်ရဲ့သဘာဝတွေကဘုန်းကြီးတို့နောက်တစ်မျိုးပြောရရင်ဒါပဋ္ဌာန်းလည်းလူတိုင်းရပါဒါလေးလည်းပြောချင်ပါခုနကဓာတ်အနေနဲ့ဓာတ်ကြီး၄ပါးနော်အဲ့ဒီဓာတ်ကြီး၄ပါးမှာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ် ပတုဝိတက6မျိုးအာဘောဓက2မျိုးတေဇောဓက2မျိုးဝါယောဓက2မျိုးအလုံး12မျိုးဟောဒီခေါင်းကနေခြေတော့ခြေတော့ကနေခေါင်းဒီလိုပြန်ပြန်လာလာကြည့်မယ်ဆိုရင်12မျိုးလုံးတွေ့တယ်ဒါသဘောတဘာဝဥမာရက်တယ်ရက်တယ်လှဲ့တယ်လှဲ့တယ်အနည်းဆုံးတစ်မျိုးတော့တွေ့ပဲစေနော်ဟိုခန္ဓာကိုကြည့်ရမှာမဟုတ်ခြေတော့ကိုကြည့်ရမှာမဟုတ်တဘာဝဓာတ်တဘာဝကိုကြည့်ရဒါလေးမှတ်တာဒါရှုမှတ်တဲ့ကော ဈဉ္ညာလျှောက်တယ်ဆိုဒါကဘုန်းကြီးတို့ဓာတ်သွားဝမြင်အောင်ကြည့်ခိုင်းတာခြေတော်ကြီးကိုကြည့်ခိုင်းတာမဟုတ်ဗန်ကြီးကိုကြည့်ခိုင်းတာမဟုတ်ခန္ဓာကိုယ်ကြီးကိုကြည့်ခိုင်းတာမဟုတ်ဓာတ်သဘောသဘာဝမြင်အောင်ကြည့်ရဒါလေးမှတ်တယ်အဲ့တော့ခေါင်းကနေခြေတော်ခြေတော်ကနေခေါင်းကြီးလို့ရှိရင်ဘယ်နှမျိုးလဲ12မျိုးလုံးတွေ့မယ်တဏှာနဲ့ဆက်ရှိမယ်ဆိုရင်ဘုန်းကြီးတို့ဆန့်ကျင်မဲ့၄မျိုးနှုတ်အောင်မာရာတွေ့ရင်ကြော့တာမတွေ့နိုင်ပြော့တာတွေ့ရင်မာရာမတွေ့ဘူး ကျမ်းတာတွေ့ချောတာမတွေ့ချောတာတွေ့ကျမ်းတာမတွေ့လေးတာတွေ့ပေါ့တာမတွေ့ပေါ့တာတွေ့လေးတာမတွေ့ပူတာတွေ့အေးတာမတွေ့အေးတာတွေ့ပူတာမတွေ့အဲ့ဒီဆန့်ကျင်မဲ့လေးမျိုးနှုတ်လိုက်ပြီဟောဒီဘိုက်တစ်ခုတည်းကြည့်မယ်မာစီနီးပေါ့ဖောင်းတဲ့ပိန်တယ်လို့ကြည်နေရင်လည်းချက်နဲ့ရှင်းမျိုးတွေ့နိုင်ဒါတမာရီအားကောင်းမှာနော်တမာရီအားမကောင်းမနဲ့လိုက်မှတ်လို့ရင်တော့မတွေ့နိုင်ဘာပဲဖြစ်ဖြစ်မှတ်ထားဖို့ရအ ਨੇ ဆုံး ဓာတ်တဘာဝတစ်ခုမြောင်ကြည့်တစ်ခုကြည့်ဉာဏ်နဲ့ထပ်ပြတွဲဖြစ်တာဒါကိုဒါကိုပြောချင်တာပဋ္ဌာန်းနည်းနဲ့ဘုရားကပဋ္ဌာန်းမှာဟောတာတို့ယောဂီတွေတော်တော်များများရအောင်ပါတယ်ဘာဟောတာလဲဆိုတော့ဒီပဋ္ဌာန်းအကျင့်အကျယ်ခေါ်တာပေါ့နော်လူလောကကတော့သာဇာတပစ္စယောအညာမညာပစ္စယောနေတယပစ္စယောရဲ့ပစ္စယနေရတာအကျယ်မှာသတ္တရောမာဟုတာအညာမညာသာဇာတပစ္စေနာပစ္စယော မဟာဘုံ၄ပါးဓာတ်ကြီး၄ပါးအတူတူပဲဓာတ်ကြီး၄ပါးခုနပထဝီအာဘောတေဇောဝါယောဒီဓာတ်ကြီး၄ပါးဟာအတူတူကဖြစ်ပြီးကျေစုပြုတယ်ဆတ္တရောမာဟုရာအညာမညာပစ္စည်းနာပဲဒီဓာတ်ကြီး၄ပါးဟာအချင်းချင်းကျေစုပြုတယ်ဆတ္တရောမာဟုရာအညာမညာနေတရာပစ္စည်းနာပြီးဆိုဒီဓာတ်ကြီး၄ပါးအချင်းချင်းအမိပြုပြီးဖြစ်တယ်ဒီလိုပြောဒါဟုလည်းယောဂီတို့ဒီလောက်တော့နားမလည်သေးဘူး နောက်တစ်ခုပြောမယ်ပညာဝါဒအဲ့ဒီကြပိုးထင်ရှားတယ်ပညာဝါဒကြဘုရားကဗာမိတ်သွားလဲဆိုဧကမာဟုတံဒိဏနာမာဟုတနံသာဇာတပစ္စိနာပြီးဓာတ်တဘာရဲ့တဘာဝကြည့်နေကျမ်းနဲ့သုံးပါးကအတူတကွဖြစ်နေတဲ့ကဲသိနိုင်တယ်။ဥပမာမာဇီနီးနဲ့ဆိုပါတော့ဝါယောတကိုကြည့်တာတွန်းကန်တဲ့သဘောကြည့်တယ်။ဟောတွန်းကန်တဲ့သဘောကြည့်နေကျမ်းနဲ့ပူတာလည်းတွေ့နိုင်တယ်။ပူတာတွေ့ရင်တော့အေးတာမတွေ့ဘူးပေါ့ ဘိုက်ကြတွန်းကန်နေဟောပူတဲ့ရာသီမှာဆိုပူပြီးတွန်းကန်တာတွန်းကန်တဲ့သဘောတွေ့မယ်ပူပြီးတော့တွန်းကန်တာတွေ့မယ်ဆက်တော့ပြီးတဲ့ချိန်တော့တတိထားကြည့်လိုက်နေပူတဲ့ချိန်ပူလာရင်ချွေးတွေလည်းယိုကျလာလည်းတွေ့နိုင်တယ်နော်အာဘောဓပြီးတော့ပူရာဒေဇောဓနော်ယိုစီးတာကအာဘောဓဒါတွေလည်းတွေ့တယ်ဟောလေးပြီးတွန်းကန်တာလည်းတွေ့တယ်နော်ဘိုက်ကြလေးပြီးတွန်းကန်ဒါပထဝီဓာတ်ပဲ ကြည်တာဝါယောဓာတ်ကိုကြည်နေတာဒုက္ခလည်းတော့ကြည်ရင်းနဲ့ပူတာအေးတာတေဇောဓာတ်လည်းတွေ့နိုင်တယ်။ယူစည်းတဲ့သဘောဘိုက်ပုံဆိုင်ဖွဲ့စည်းတဲ့သဘောမျိုးလည်းတွေ့နိုင်တယ်။နော်မာတာတွေ့နိုင်တယ်။ဟောတုံးပြီးတော့မာသွားတာ။တုံးတော့ပေါ့တုံးတာနဲ့လေးဟောဘိုက်ကပြည့်အစာပြည့်နေလေးလေးကြီးတုံးတာ။အဲ့ဒါကိုပြောတယ်ဖခင်ကဧကမာဝုတံတိဏ္ဏမာဝုဒနာသာသာတပစ္စေနာပစ္စေဟော အလုတ်သဘောနဲ့လည်းကြိုက်တယ်ဓာတ်သဘာရဲ့သဘာဝကြည့်နေတယ်မင်းတို့ကျန်တဲ့ဓာတ်ရဲ့သဘာဝတွေလည်းသိနိုင်တယ်ဘာဖြစ်လို့အတူတကွာဖြစ်နေဒါကသာသာတပစ္စည်းကိုဟောတယ်အညမြညာပစ္စည်းလည်းဒီတိုင်းဟောတာဧကမာဝုဒ္ဒနံမာဝုဒ္ဒံဒိဏနာမာဝုဒ္ဒနံသာအညမြညာပစ္စည်းနဲ့ပြောဓာတ်တဘောရဲ့သဘာဝကြည့်နေကြတဲ့ဓာတ်သုံးပါးဟာအချင်းချင်းပြန်ပြန်လာမိပြုတ်နေတဲ့အတွက်သိနိုင်တယ် ချင်းချင်းမိပြုချင်းချင်းကျေစုပြုနေတဲ့နဲ့သိနိုင်တယ်ဧကမာဝုဒ္ဒံတိဏနာမာဝုဒ္ဒနာနေတ္တပိစိဏပိစေဝဓာတဘာရဲ့သဘာဝကြီးကျန်တဲ့ဓာတ်သုံးပါးကအမိချင်းချင်းအမိပြုနေတဲ့အတွက်သိနိုင်တယ်အဲ့ဒီမှာလေဖះဟောသွားတာတော်တော်လေးရှင်းရှင်းလင်းလင်းဟောသွားတယ်ဓာတ်သဘာဝရဲ့သဘာဝကြီးကျန်တဲ့ဓာတ်သုံးပါးအတူတူဖြစ်နေတယ်ဓာတ်သုံးပါးရဲ့သဘာဝကြီးကျန်တဲ့ဓာတ်သဘာဝသဘာဝလည်းအတူတူဖြစ်နေတယ် တယောမာဝုဒ္ဒဧကတမာဝုဒ္ဒသာဇာတပစ္စိဏပစ္စယောဓာဏဘာယတဘာဝကြီးကျန်တဲ့ဓာဏဘာတဘာဝတူတူကဖြစ်ဒွိနာဒွိမာဝုဒ္ဒနာဒွိနာနာမာဝုဒ္ဒသာဇာတပစ္စိဏပစ္စယောအဲ့ဒါလေးမှတ်ထားပါနော်ဒါကြောင့်မို့ဓာတ်တွေကြည့်တဲ့အခါမှာတစ်ခုချင်းဉာဏ်နဲ့ဓာတ်တွေလည်းမြင်နိုင်တယ်။တမာရီအားကောင်းမှာစမတ်ခါစားတော့ဘုန်းကြီးတို့ဟာတစ်ခုလည်းပဲကြည်စေချင်တာတမာရီမရမချင်းဝါယောတဆိုဝါယောတပဲအဓိကထားကြည့်တယ် နော်ဖောင်းနေပိန်နေဟောညာလောက်နေပဲလောက်နေဆိုတုံကံတကောလောက်ပဲကျင်းကျွန်တော်မြင်လာလိမ့်မယ်လေးပြီးတုံကံမယ်ပေါ့ပြီးတုံကံမယ်မျိုးစုံမြင်လာအေးပြီးတင်ကံမယ်ပူပြီးတုံကံမယ်မြင်လာလိမ့်မယ်ပထမဒါကြောင့်ညာလောက်နေဆိုရင်တုံကံတဲ့ကောလောက်အနည်းဆုံးသိအောင်လို့ဘယ်လောက်နေဆိုတုံကံတဲ့တဘာဝကိုကြည့်ရတယ်နော်ခြေတော်ကြီးကိုမကြည့်နဲ့လက်ခုဘုန်းကြီးဒီလိုတွန်းလိုက်တယ်တွန်းတဲ့သဘောပဲကြည့်နေလက်ပုံသဏ္ဍာန်မကြည့်နဲ့ တဘာဝကိုမြင်စေချင်တာဓာတ်ဆိုတာဘာလဲတဘာဝတဘာဝဆိုတာဘာလဲတုံညတတုံညတဆိုတာဘာလဲနေတတနေစီဝတတ်တော်လည်းမဟုတ်ပုဂ္ဂိုလ်လည်းမဟုတ်ငါးဒီပါးယောက်ျားမျိုးဓာတ်တဘာဝတက်တက်ဒါမြင်အောင်ကြည့်စေချင်နော်ခု၈နိုင်ထိုးပြီးသွားပြီဒီနေ့ဘုန်းကြီးတို့လောင်းနေသိမ့်မယ်နော်ဒီနေ့ဟောပြတဲ့ဓာတ်ကမ္မထာများကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ တော်ဘုရားပေးတဲ့ဆုနဲ့ပြရပါလို့